ဒီနေ့သာသနာတော်နှစ်2565ခုကောဇာနှစ်1383ခုတစောင်းမုံလာပြည်နေညစကိုင်းမြို့ရွှေမဝရက်ကွာတစ္ဆာရွှေစီကျောင်းတိုက်တွင်မှာဘုံဘုံတို့ဓမ္မဒါနလူရှင်များဖြစ်ကြတယ်အနန္တောနန္ဒ၅ပါးဥဒိဋ္ဌာပြီးတော့တခါကြီးဥထွန်းထွန်းဦးဓမ္မကြီးတော်ဝင်းဝင်းမြတ်လက်ကြီး7 တဖက်ရည်ဆိုင်များမိသားစုတို့ကဘုံတို့ရန်ကုန်22မိုင်တစ္ဆာရွှေစီတောစခန်းရိပ်သာအတွက်မြေ2ဧကစာ ပါဝင်လှူဒန်းခြင်းရည်တဲ့ချအလူမင်္ဂလာအထိမ်းအမှတ်ဖြစ်ဖြင့်ဓမ္မဒါနဓမ္မပူဇာတရားအလှူများပေးလှူကြတယ်ပေါ့နော်အဲ့တော့ဘုန်းဘုန်းတို့ဒီကနေ့ လူရှင်များနဲ့တကွာလိုင်းမော်ကနေတရားဒေသနာများနာယူကြည်ညိုနေကြတဲ့ပုဂ္ဂိုလ်တွေကိုတဏှာရီလောက်အချိန်ယူပြီးတော့တရားဒေသနာများဟောပါအဲ့တော့ဒီကနေ့ဘုံတို့ပြောဖို့စဉ်းစားထားတဲ့တရားကထွက်ခွာသွားမည်သူများအတွဲလို့တရားကောင်းစဉ်လေးပေးထားဘာဖြစ်လို့ဒီကောင်းစဉ်လေးပေးရတာတော့ဆိုတော့ အခုဓမ္မဒါနအလှူရှင်ဖြစ်တဲ့မဝင်းဟာဒီတရားလေးကိုဟောဖို့တောင်းပန်လို့ကိုတော်ကဘုံဘုံတို့ကျန်ရစ်သူများအတွက်ဆိုပြီးတော့တရားလေးတစ်ပုဒ်ဟောတာတာစာအုပ်လေးထုတ်တာတာအဲ့ဒီစာအုပ်လည်းပဲသူတို့လှူထားတာပေါ့နော်ဒီမန္တလေးတိုင်းတွေကရွာတရွာတကားတယောက်သူ့ရဲ့သားကလေး73နှစ်သားလေး ရင်နစ်သေးတာအဲ့ဒါဘုံဘုံလေးရောက်လာပြီးတော့သူ့ရဲ့ရင်မှာ တောက်လောင်နေတဲ့တောကပရိဒေဝမီးကိုတတ်နိုင်သမျှငိမ့်သက်ပေးဖို့ဘုံဘုံတို့ကိုရှောက်လို့အဲ့ဒီတော့ကသူ့ကိုတည်ဆုံးသွားတဲ့ပုံကိုယ်လေးနဲ့ပတ်သက်ပြီးတော့ကြံရည်ကြတဲ့လူတွေဘလို့နှလုံးသွင်းမလဲဘလို့စဉ်းစားဆင်ခြင်မလဲဆိုတာလေးတွေကို စိတ်ကူးထဲမှာပေါ်တာလေးတွေကိုသူ့ကိုပြောပြတယ်အဲ့ဒါလေးကိုသူကအတန်ဖန်းထားတော့နောက်တော့အဲ့ဒါလေးကစာအုပ်ကလေးဖြစ်လာတယ်ပေါ့နော်အဲ့ဒီစာအုပ်လေးကိုလည်းပဲအခု lucky 7မိသားစုတွေကပဲလူရန်ညတယ်ပေါ့အဲ့ဒီစာအုပ်လေးကိုကြည့်ပြီးတော့ကျေးသူတွေနှလုံးသွင်းစဉ်းစားဆင်ခြင်ဖို့တရားထက်ထွက်ခွာသွားမဲ့သူတွေနှလုံးသွင်းဆင်ခြင်ဖို့တရားကပို့ပြီးတော့ လိုအပ်ပါတယ်ပို့ပြီးတော့အရေးကြီးပါတယ်ဒါကြောင့်အဲ့ဒီတရားလေးတစ်ပုဒ်လဲဟောပါလို့လွန်ခဲ့တဲ့နှစ်နှစ်လောက်ကစပြီးတော့သူတို့အဲ့ဒါကိုရှောက်ထားတာရှိတယ်အဲ့ဒါအခုဒီလာပြည့်နေ့မှာတရားပွဲလေးလုပ်တော့ဒီတရားလေးကိုဟောပေးပါလို့တောင်းပန်တဲ့အတွက်ကြောင့်ဘုံဘုံထွက်ခွာသွားမဲ့သူတွေနဲ့ပတ်သက်ပြီးတော့ကြိုတင်ပြီးတော့ပြင်ဆင်ထားနိုင်ဖို့ တရားစကားလေးတွေအစီအစဉ်ချထားတာရှိတယ်နော်အဲ့ဒါလေးကိုဒီကနေ့ညနာယူကြင်ညိုကြည့်ကြမယ်ပေါ့ထွက်ခွာသွားမိသူများအတွက်တတဝါတွေဆိုတာတကယ်ကဘဝခရီးကိုရှောင်လန်းနေကြတဲ့ခရီးသည်တွေကြီးပဲနော်တဘဝပြီးတဘဝရှောင်လန်းနေကြရတယ်တန်တရာနဲ့ချီပြီးတော့ကြည့်မယ်ဆိုရင်ပေါ့ ဒီတဘဝထဲမှာကြည့်မယ်ဆိုရင်တော့တစ်ချိန်ပြီးတစ်ချိန်လည်းပဲရှောက်လန့်နေကြရတယ်တနေ့ပြီးတနေ့တလားပြီးတလားတရက်ပြီးတရက်တစ်ချိန်ပြီးတစ်ချိန်ဒီဘဝထဲမှာဘဝခရီးကိုဘုံဘုံတို့ရှောက်လန့်နေကြရတယ်တဘဝပြီးပြီဆိုတော့လည်းပဲနောက်တဘဝကံအားလျော်စွာဆက်လက်ပြီးတော့ရှောက်လန်းကြရတယ်ဒါကြောင့်မြတ်စွာဘုရားကအင်္ဂုလိမာလာကို ခြေချွတ်တဲ့နေရာမှာအင်္ဂုလိမာလာကမြတ်စွာဘုရားကိုတတ်ဖို့လိုက်တာသိရနော်အဲ့တော့မြတ်စွာဘုရားကတကိုးပြားလေးဟာနဲ့ရှေ့အနေဒီတိုင်းလေးနေတာပဲဒါပေမဲ့အင်္ဂုလိမာလာလိုက်လို့မိသလားဆိုတော့မမိဘူးအဲ့ဒါနဲ့ယဟန်ကြီးရက်ပါရက်ပါဆိုတော့မြတ်စွာဘုရားဗာပြောတော့ငါရက်နေတယ်မင်းသာမရက်တာဒီစကားလေးလူတိုင်းကြားဦးတယ်နော်ဒါဗာပြောတာတော့မြတ်စွာဘုရားကတော့ဘဝရဲ့အကြောင်းကို ပြည့်စုံစုံတည်တော်မူမြင်တော်မူတဲ့အတွက်ကြောင့်ဘဝရဲ့ပုံမှာတွေ့တာမေမိုတဲ့တဏှာလောဘကင်းစင်တော်မူတဲ့အတွက်ကြောင့်ဘဝထပ်ပြီးတော့ဖြစ်เสียအကြောင်းမရှိတော့ဘူးဘဝခရီးဟာရက်ဆိုင်သွားပြီနော်အင်္ဂလိပ်မှာလာတော့ဘဝခရီးကိုနော်အကုသိုလ်အမှုတွေကိုပြုရင်းနဲ့ဆက်ပြီးတော့ရှောက်နေတယ်ဆိုတာကိုရည်ရွယ်ပြီးတော့မြတ်စွာဘုရားကငါရက်နေတယ်မင်းသာမရတာလို့ပြောတယ်ဟုတ်လားအဲ့တော့ဘုန်းဘုန်းတို့တွေဟာ ဘဝရဲ့အကြောင်းကိုမှန်မှန်ကန်ကန်မသိသေးသမျှဘဝရဲ့ပုံမှာတွေ့တာမှုဆွဲလန်းမှုမမောမှုမကင်းကြဘူးအဲ့ဒီဘဝတဏမကင်းလေသေးသမျှဘဝတွေကတဘဝပြီးတဘဝခရီးဆက်ကြရမှာနော်ကိုဘုံတို့လူဘဝကို ရောက်နေတယ်ဆိုတာဒါဇေယျပုံမှာခိတ္တခဏလာပြီးတော့တဲခုနေကြတဲ့လူအချင်းချင်းတွေ့နေကြတဲ့သဘောပဲဟုတ်လားခရီးပန်းလိုပဲဖြစ်စေမိုးရွာလိုပဲဖြစ်စေဇေယျပုံဝင်ပြီးတော့နားကြတယ် ကိုအကြောင်းတရားနဲ့ကိုဘယ်ကလာသလဲဆိုတဲ့လာရအယက်ဒေတာမတူသလိုဘယ်ကိုသွားမလဲဆိုတဲ့လာရအယက်ဒေတာလည်းမတူကြဘူးပေါ့နော်အသေးစီလာရမတူသလိုလာရမတူဘူးဒါပေမဲ့အခုလောလောဆယ်တော့အခိုက်အတန့်ဇေယပေါ်မှာတွေ့နေကြတယ်ကြုံနေကြတယ်ဆုံနေကြတယ်ဘယ်အချိန်မှာဘသူကဘယ်အချိန်မှာဘလို့ပုံစံနဲ့ထွက်ခွာသွားမလဲဆိုတာတော့ဘယ်သူမှမသိနိုင်ဟုတ်လားတေးကြတာကတော့ဒီဇေယပေါ်မှာ ဒီခရီးသည်တွေဟာဒီဧည့်သည်တွေဟာအမြဲတမ်းကြီးနေမနေဘူးဆိုတာတော့သိကြတယ်ပေါ့အခုဒီတရားကိုဟောဖို့တောင်းပန်တဲ့မန်ဝင်ဟိုတနေ့ကဘုံဘုံကိုပြောတာရှိတယ်သူကကင်ဆာယောဂါဖြစ်နေတာ။အိုးကင်ဆာယောဂါဖြစ်နေတယ်ဆိုတော့ကင်ဆာဆိုတာနာမည်ကြားတာနဲ့တောင် လူသားတွေကကြောက်ကြတယ်ဟုတ်လား။အဲ့ဒါသူယောဂါဖြစ်တယ်ဆိုတော့ သူ့ကိုလာလာပြီးတော့လူမမမေးတဲ့လူတွေရှိတယ်အားပေးတဲ့လူတွေရှိတယ်စိတ်ဝင်စားတဲ့အကောင်းတာက သူ့ကိုလူမမလာမေးတဲ့ကျမရေကောင်းပါတယ်လို့ဆိုရတဲ့အားပေးတယ်လို့ဆိုရတဲ့လူတွေအဲ့တော့သူ့ရင်တေးသေးသွားတာလေခု သူကင်းစားဝေဒနာဖြစ်ပြီးမှ15ရောက်လောက်တောင်ရှိပြီတဲ့ဟောစဉ်းစားကြည့်နော်ရုတ်တရက်သူ့ကိုလူမမလာမေးတဲ့လူတွေကသူ့ရင်သေးလိမ့်မယ်လို့တော့သူတို့ဘယ်လိုမှထင်မှာမဟုတ်နော် တဘွားခီးကိုသွားတဲ့နေရာမှာဘယ်သူကဒီနေရာကနေအရင်ထွက်ခွာသွားမလဲဆိုတာဘယ်သူမှမသိနိုင်ဘူးဟိုတည်ခြင်းတရားဆိုတာထွက်ချိန်တိတိကျကျရေရာရာမသိနိုင်တဲ့ခရီးတစ်ခုပေါ့ဟုတ်လားအဘလို့ဆိုတော့လူသားတွေရဲ့ခန္ဓာကိုယ်ဆိုတာကအကြောင်းတရားမျိုးစုံနဲ့နော်တိဆောက်တာကံစင်ဥဒ္ဓဟာရအကြောင်းတရားမျိုးစုံ ဒါဘလို့အကြောင်းတရားတွေဟာကုန်တဲ့ချိန်မှာဒီဘဝနော်ဖြစ်ပေါ်နေတဲ့အနေအထားရက်ဆိုင်သွားမလဲဆိုတာဘယ်သူမှမသိနိုင်နော်ဒါဓမ္မတို့ဘုံဘုံတို့ရဲ့ခန္ဓာကိုယ်ထဲမှာယောဂလက္ခဏာမပြဘဲနဲ့နော်တစ်ချိန်မှာ ကိုယ့်ကိုနော်စွစွဝါဝါနှိပ်စက်မဲ့ယောဂတွေဖြစ်မနေနိုင်ဘူးလို့ဘယ်သူမှမပြောနိုင်ဘူးပေါ့နော်တချို့ယောဂတွေကလက္ခဏာမပြဘဲနဲ့အတွင်းမှာတိတ်တိတ်ပုံတိဆောက်နေကြတာတွေလည်းရှိတာ။အိုးဒါကြောင့်တချို့ ယောဂလက္ခဏာပြလို့ဆေးစစ်လိုက်ပြီးဆိုရင်မရတော့ဘူးလွန်သွားပြီဆိုတာမျိုးတွေးကြရတာဟုတ်လားဒါကြောင့်အကြောင်းတရားတွေကိုအစုံမသိနိုင်တဲ့အတွက်ကြောင့်ဘဝမှာဘယ်၍ဘယ်မြကြာအောင်ဘုံဘုံတို့နေရမလဲဆိုတာဘယ်သူမှမသိနိုင်ဘူးဒီနေရာမှာ နားလည်ထားသေးချင်တာလေးတစ်ခုလူဘဝမှာကျမ်းမာခြင်းမကျမ်းမာခြင်းဆိုတာရယ်အသက်ရှည်ခြင်းတူခြင်းဆိုတာရယ်ကံတရားတွေကမတူဘူးတကံစီပေါ့နော် ကျမ်းမာရေးမကောင်းနိုင်လဲအသက်တိုလိမ့်မယ်လို့ပြောလို့မရကျမ်းမာရေးကောင်းနိုင်လဲအသက်ရှည်လိမ့်မယ်လို့ပြောလို့မရနော်တချို့ကျမ်းမာရေးမကောင်းပဲနဲ့ပိတ်မိန်လိမ့်လိမ့်နဲ့မသေးနိုင်ဘူးအသက်ကတော့တတန်းစီနေသွားတာပဲနော်စဉ်းစားကြည့်နော်ဒါကျမ်းမာရေးဖောက်ပြန်မဲ့ကံပဲပါလာတာအသက်တိုမဲ့ကံမပါဘူးပေါ့ဖြစ်လျာဘဝသူများကိုနှိပ်စက်ခဲ့တယ်ညှဉ်းဆဲခဲ့တယ်ဒါပေမဲ့သူများကိုအသေးသက်ခဲ့တဲ့ကံတော့သူအလွန်နှဲခဲ့တယ်ဆိုတဲ့သဘောပေါ့ဟုတ်လားတချို့ကြတော့ကျမ်းမာရေးကအလွန်ကောင်းတယ် ဘာဖြစ်တယ်လို့မှမရှိဘူးဒါပေမဲ့ရုပ်တရက်ဖြုတ်ခနဲ့ဖြစ်ခနဲ့ပျက်စီးသွားတာတိတ်ဆုံးသွားတာတွေမရှိဘူးလားရှိတယ်နော်ကျမ်းမာရေးတော့ကောင်းရင်သို့တော့အသက်ရှည်တဲ့ကံပါမလာဘူးသူများကိုနှိပ်စက်ညှင်းဆဲခဲ့တာတော့တိတ်မရှိဘူးဒါပေမဲ့အသေးတက်ခဲ့တဲ့ကံတွေသူများစွာပြုတ်ခဲ့တယ်ဆိုတဲ့သဘောပေါ့ဟုတ်လားဒါကြောင့်ဘဝခီးကိုဘုန်းဘုန်းတို့ဟာဘယ်အချိန်မှာအပြီးထွက်ခွာသွားကြရမလဲဆိုတာဇူးမှမသိနိုင် တကယ်စဉ်းစားကြည့်မယ်ဆိုရင်တေခြင်းတရားဆိုတာနော်မသေးကြခြင်းတွေအများကြီးခြံရံထားတဲ့တေကြခြင်းသဘောပဲဒီစကားလေးကိုတေချာနားထောင်ကြည့်နော်မတေကြမှုတွေများစွာခြံရံထားတဲ့တေကြနေတဲ့သဘောဒါဘာကိုဆိုလိုတာတော့ဘယ်ချိန်သေးမယ်ဆိုတာဘယ်သူမှမသိနိုင်ဘူးမတေကြဘူးမရရဘူးသို့တော့တေရမယ်ဆိုတာကတော့တေကြတယ်ဘယ်နေရာမှာတေရမယ်ဆိုတာမတေကြဘူးဒါပေမဲ့တေရမယ်ဆိုတာကတော့တေကြတယ် ဘာယောဂနဲ့သိရမယ်ဆိုတာမသိရဘူးဒါပေမဲ့သိရမယ်ဆိုတာကတော့သိကြတယ်ဒါကြောင့်မလို့လူငယ်တွေလည်းပဲဒါစဉ်းစားစရာအလွန်ကောင်းနေပေါ့နော်ငငယ်ရွယ်နဲ့မသိနိုင်ဘူးလို့ဘဝကအဲ့ဒါလိုအာမခံချက်မျိုးရှိသလားမရှိပါဘူးနော်တတိများလို့ပဲသိမိပြီဆိုတာနဲ့အချိန်မရွေးကြွေနိုင်တဲ့အနေအထားရှိတယ်နော်တတိရပဲအချိန်မှကြွေနိုင်ဘူးလို့သူ့မှာအာမခံချက်မရှိဘူး ရေဘူးရသဘောတော့ဒါမှဲ့မှပဲကြွေတာပေါ့သို့တော်လည်းပဲမမှဲ့ခင်မှာအမျိုးမျိုးသောကြောင်းကြောင့်ကြွေကြတဲ့တည်တည်တွေအများကြီးရှိတာပဲလေအဲ့လိုပဲမြေအိုးတွေအိုးဖြစ်ပါပြီဆိုတဲ့ချိန်ကစပြီးတော့ကွဲနိုင်ကြရအချိန်တိုင်းရှိနေဟုတ်လားဘာအမခံချက်မှမရှိဘူးဒါကြောင့်မို့လို့ဘဝရဲ့သဘောကိုဘုံဘုံတို့တွေဟာနော်ရိုးရိုးရှင်းရှင်းနဲ့မှန်မှန်ကန်ကန်အဓိကကြတဲ့အပိုင်းမှာသိထားဖို့နားလည်ထားဖို့လိုတယ်ဘဝဆိုတာတကယ်တမ်းက ပျက်စီးရင်းနဲ့ပျက်စီးခြင်းတွေကိုသွားနေတဲ့သဘောမျှပဲနော်ပျက်စီးရင်းနဲ့ပျက်စီးခြင်းတွေကိုသွားနေတာပျက်စီးရင်းနဲ့ဆိုတာကအနိစ္စသဘောကိုရည်ရွယ်တာနော်တစ်ချိန်ပြီးတစ်ချိန်တစ်ခဏပြီးတစ်ခဏတသဘောပြီးတသဘော ဖြစ်ပေါ်ပြီးတော့မရှိတော့တဲ့သဘောဒါပျက်စီးရင်းနဲ့ဆိုတာအနိစ္စသဘောကိုပြောတာဟုတ်လားစောစောကဖြစ်ခဲ့တာအခုမရှိဘူးဟုတ်လားအခုဖြစ်နေတာအခုထပ်ပြီးတော့မရှိတော့ပြန်ဘူး အဲ့ဒါလိုဒလဇက်အစ်စ်အစ်စ်ထပ်ထပ်ဖြစ်ပြီးတော့ဖြစ်လာတိုင်းဖြစ်လာတိုင်းလည်းပဲပျောက်ကွယ်သွားနေတဲ့သဘောကိုဒါပျက်စီးခြင်းနဲ့လို့ပြောတာအနေဆာပေါ့နော်ပျက်စီးခြင်းစီသို့သွားတယ်ဆိုတာပျက်စီးခြင်းစီသို့ဆိုတာမရဏသဘောကိုရည်ညွှန်းတာတဘောရဲ့အပြီးပြီးရတဲ့သဘောပေါ့နော်အဲ့တော့ဘုန်းဘုလို့ရဲ့ဘဝဆိုတာနော်အတိပဲဖွင့်မယ်ဆိုလို့ရှိရင်ဘာတွေဘလို့ဖြစ်တယ်ပဲပြောပြောဘလို့ပဲထင်းနေနေတကယ်တမ်းကတော့ပျက်စီးခြင်းနဲ့ပျက်စီးခြင်းစီကိုသွားနေတဲ့သဘောပဲ အဲ့ဒီသဘောကိုဘယ်သူမှမတားဆီးနိုင်ဘယ်ရာနဲ့မှလည်းပဲဒီသဘာဝကြီးမဖြစ်အောင်မကာကွယ်နိုင်ဘူးဟုတ်လားတစ်ချိန်ကြာရင်ဘာဖြစ်ကြမှာတော့ပျက်စီးကြမှာအဲ့ဒါတူတယောက်တည်းဖြစ်နေတဲ့ကိစ္စလည်းမဟုတ်ဘူးတလောကလုံးဒါဒီတိုင်းပဲဖြစ်နေဒါဘဝရဲ့အမှန်တရားပေါ့နော်အဲ့ဒါကိုဘုန်းဘုန်းတို့နားလည်ပြီးတော့အဲ့ဒါလိုအမှန်တရားဖြစ်တဲ့ဘလို့မှရှောင်လွဲလို့မရတဲ့နော်ထွက်ခွာခြင်းတဘာဝတည်ဆုံးခြင်းတဘာဝ တွေးလာကြုံလာပြီဆိုလို့ရှိရင်အစဉ်ပြေပြေရင်ဆိုင်နိုင်မမလားဆိုတဲ့မေခွန်းနဲ့ကိုကိုကိုကြိမ်ဖန်များစွာ မေခွန်းထုတ်တဲ့ဟုတ်လားအဲ့ဒီမေခွန်းဟာဘဝမှာကြောက်စရာအကောင်းဆုံးမေခွန်းဖြစ်မလို့ဦးဇင်းထင်တာနော်တေဆုံးကြီးနဲ့တွေ့လာရင်ကကြည်ကြည်လင်လင်ချမ်းချမ်းသာသာ မတုံမလှုပ်ရင်ဆိုင်နိုင်တဲ့အစွမ်းတတ္တိငါမှရှိပြီလားဆိုတဲ့မေခွန်းဒါဘဝမှာကြောက်စရာအကောင်းဆုံးမေခွန်းပဲဒီမေခွန်းကိုပြည်ပြည်လဲလဲမဖြေနိုင်ဘူးဆိုရင် ဒုက္ခအကြီးအကျယ်ဆက်ပြီးတော့များသွားစရာအကြောင်းရှိနော်ဘာဖြစ်လို့တော့သိခြင်းတရားကအကြီးမားဆုံးအပြောင်းလဲပဲဘဝမှာဟုတ်လားဆိုကြပါစို့လူတယောက်တည်သွားတယ်တလိဆန်ဖြစ်သွားတယ်၊ကိုယ်ဖြစ်သွားတယ်၊နွားဖြစ်သွားတယ်။လူစင်စစ်ကနေကိုယ်ဘဝ၊နွားဘဝရောက်သွားတယ်။ဓာတ်ထက်ကြီးမားတဲ့အပြောင်းလဲဘယ်ရှာတွေ့နိုင်မလို့စဉ်းစားကြည့်။ပြောင်းလဲမှုအကြီးကြီးနော်။အဲ့ဒါရင်မဆိုင်နိုင်မင်းနဲ့မြန်သေသွားမယ်။ရင်မဆိုင်နိုင်မင်းနဲ့သေတယ်ဆိုတာက နော်သေခြင်းတရားကိုလက်မခံနိုင်မဲနဲ့ဟုတ်လားကြောက်ရွံ့ထိတ်လန့်တုန်လှုပ်လိုပဲဖြစ်ဖြစ်မကြည်မနှက်ဖြစ်ပြီးတော့ပဲဖြစ်ဖြစ်ဒါမှမဟုတ်နော်ဘဝခန္ဓာနဲ့ပတ်ဝန်းကျင်အနေအထားတွေရဲ့ပုံမှာနော်မပြတ်မသားနဲ့ငက်ကွက်တွေ့တာမှုမကင်းနဲ့ပဲမကင်းပဲနဲ့ပဲဖြစ်ဖြစ်နော်မပြေမလည်နဲ့မြန်တည်သွားမယ်ဆိုလို့ရှိရင်တော့ဒါအဆုံးရှုံးကြီးဆုံးရှုံးရလိမ့်မယ်ဘဝမှာအကြီးမားဆုံးအရှုံးလို့တောင်ဆိုနိုင်တယ်ဘယ်ရှုံးမှဒီရှုံးလောက်မကြည်ဘူးဘာလို့လို့တော့ ရင်မဆိုင်နိုင်ဘူးဆိုရင်အသေးဆိုးမှာပဲအသေးဆိုးလို့ရှိရင်ဘဝဆိုးပဲရဘဝဆိုးရတာလောက်ရှုံးတာဘယ်ရှိမလို့ဘဝဆိုးရတာလောက်ကြီးမားတဲ့ဆိုးွားတဲ့အပြောင်းအလဲဘယ်မှာရှိမလို့အဲ့ဒါကိုဘုံဘုံတို့စဉ်းစားရသေခြင်းတရားရေးကြီးပုံဆိုတာအဲ့ဒီတစ်ချက်ကိုပိုင်ပိုင်နိုင်နိုင်သဘောပေါက်ရင်လက်ခံနိုင်မယ်ပေါ့နော်ဘာလို့တော့ရင်မဆိုင်နိုင်ရင်အသေးဆိုးမယ်အသေးဆိုးရင်ဘဝဆိုးပဲရပေလေးပါရောက်သွားပြီဆိုလို့ရှိရင်ပြန်လဲလွတ်မြောက်ဖို့အလွန်မှခက်ခဲတဲ့ တဘာဝဆိုတာလည်းပဲလူတိုင်းသဘောပေါက်ကြတယ်ဟုတ်လားစဉ်းစားကြည့်နော်နိုင်ရစာလောကနော်အညမညာခါရန္တိအကုသိုလ်စိတ်တွေနဲ့ပဲအချိန်များစွာကုန်နေတဲ့ဘဝမျိုးအပေလေးပုံဆိုတာဟုတ်လားဒါကြောင့်ပြန်လဲလွတ်မြောက်ဖို့ဆိုတာအလွန်တရာမှကြာမြင့်တဲ့ကာလကိုဖြတ်တန်းရလိမ့်မယ်နော်ဒါကြောင့်မလို့ဘုံဘုံတို့တွေဟာနော်ဒီပျက်စီးခြင်းသဘောတရားတည်ခြင်းသဘောတရားကိုစင်ပြေပြေချင်းဆိုင်နိုင်ပြီလားဆိုတဲ့မေကွန်းဟာ နော်အလွန်အရေးပါတဲ့မေခွန်းနော်ဒီမေခွန်းကိုပြပြလဲလဲဘုံဘုံတို့ဖြေနိုင်မှုအတွက်ကြိုတင်ပြင်ဆင်မှုဆိုတာမဖြစ်မနေလုပ်ကြရမယ်ဘာဖြစ်လို့တော့ဒါတေချာပေါက်တွေ့မဲ့ကိစ္စဖြစ်နေလို့တေချာပေါက်တွေ့မှာကလည်းတေချာတယ်အခုလောလောဆယ်အနေ ထားမှာလည်းပဲဇာနှုံးကြီးအာမခံချက်ရှိရှိ ပြေလည်အောင်ဖြည့်ရှင်းနိုင်ပါတယ်ဆိုတဲ့အနေအထားမျိုးကိုမရောက်သေးတာလည်းသိကြတယ်ဟုတ်တယ်မဟုတ်လားဒါကြောင့်ဘုန်းဘုန်းတို့မှာပြင်ဆင်ရမယ်ဆိုတာက အလွန်တရာမှထင်ရှားတယ်ပေါ့အဲ့ဒါကိုအကြောင်းမျိုးမျိုးကြောင့်မေ့ပြီးတော့ပြင်ဆင်မှုမရှိဘူးဆိုရင်ဒါအဆိုးဆုံးမိုက်မဲမှုတစ်ခုလို့ဆိုရမှာပဲဟုတ်တယ်မဟုတ်လားစဉ်းစားကြည့်ဘုံတို့အလွန်အေးတဲ့ဒေတာကိုသွားမယ်ဆိုရင်အနှွေးတွေကောင်းကောင်းကတော့ရှာထားရမှာပဲလေတို့ကြပါစို့အနှုတ်၁၄15လောက်ရေခဲတာရဲ့ဟိုဘက်ကိုလွန်ပြီးတော့ကိုအေးတဲ့ဒေတာတွေရှိတယ်ဟုတ်လားအဲ့လိုအေးတဲ့ဒေတာတွေကိုမြန်သွားရမယ်ဆိုလို့ရှိရင်ကိုယ်ကိုနွေးနွေးထွေးထွေးဖြစ်စေမဲ့ အရာမှန်သမျှဘုံဘုံတို့ဟာကြိုတင်ပြီးတော့မလုပ်ထားမှာလို့ရှားထားရမှာပဲမဖြစ်မနေအဲ့ဒီဒေတာကိုသွားရမယ်ဆိုရင်နွေနွေထွေးထွေးနေဖို့အတွက်မဖြစ်မနေပြင်ကိုပြင်ဆင်ရမှာပဲကိုသေခြင်းတရားဆိုတာလေတေချာပေါက်တွေ့ရကြုံအောင်ဖြစ်တဲ့အတွက်ကြောင့်တော့အစဉ်ပြေပြေရင်ဆိုင်နိုင်ဖို့အတွက်ဘုံဘုံတို့တွေဟာမလုပ်ကြရမှာတော့ကြိုတင်ပြီးတော့ပြင်ဆင်ကြဘယ်ချိန်ပြင်ဆင်ရမလဲလို့မေးရင်အခုချိန်ကစပြီးတော့ပြင်ဆင်ရမှာပဲပြီးခဲ့ပြီးသားတွေကတော့ပြီးခဲ့ပြီးမရှိတော့တဲ့အတွက်ကြောင့်ဒါစကားတွေထည့်ပြောနေဖို့မလိုဘူးပေါ့နော် ဘယ်ချိန်ပြင်ဆင်ရမှာလဲလို့မေးရင်အခုချိန်ပြင်ဆင်ရမှာပဲဟုတ်လားတချို့ကကပ်ပြီးတော့ပြောကြတာရှိတယ်နော်ဒေဂာနီးစိတ်လေးကအရေးကြီးတယ်အဲ့လိုဆိုရင်ဒေဂာနီးလေးကြမှာစိတ်ကလေးကောင်းအောင်ကပ်ပြီးတော့လုပ်ရင်ရောမရနိုင်ဘူးလားဈေးစစ်ကြတာပေါ့နော်ဝေဝေဆိုတော့ဘုရားကြီးပြောတယ်ဆိုတဲ့စကားလေးတခွန်းကြားဖို့တာရှိနော်ဒကာကြီးတယောက်ကအဲ့လိုဒေဂာနီးလေးကြမှာကပ်ပြီးတော့နော်တရားအထုတ်ပြီးတော့ငြင်းငြင်းချင်းချင်းလေးနေရောကောင်းရမွန်မွန်ရ မရောက်နိုင်ဘူးလားအဆင်မပြေဘူးလားဆိုတဲ့သဘောမျိုးမေးလို့နှဆရာတော်ကြီးကညနေခင်းမှာထမင်းပဲချိန်စားကြတော့လို့မေးတယ်9နာရီ6နာရီလောက်စားတာပေါ့ဗျာအဲ့လိုဆိုရင်တော့ထမင်းအဲ့ဒီညနေစာကိုဘယ်ချိန်ချက်တုံးဆိုတော့မစားခင်တနာရီ2နာရီလောက်ကကြိုးချက်မှာအဆင်ပြေမှာအိုးဟုတ်လားထမင်းဘယ်ချိန်စားလဲဘယ်ချိန်ချက်တယ်လဲစားတော့မဲဆိုမှချက်လို့မရဘူးမစားခင်ကကြိုးပြီးတော့ချက်ထားရတယ် အလွန်ကောင်းတဲ့ဥမာလို့ဘုံဘုံကစိတ်ထဲမှာနော်နားလည်ထားတယ်နော်ထမင်းစားတော့မယ်ဆိုမှချက်လို့မရဘူးမစားခင်ကစားကြိုးပြီးတော့ချက်ရတယ်ဟုတ်လားဒါကြောင့်မလို့ဘုံဘုံတို့တွေဟာမတွေ့ခင်မကြုံခင်ကစပြီးတော့ဒီအခြေအနေစိုးကိုဒီပြဿနာကိုနော်ရင်ဆိုင်နိုင်မှုဖြည့်ရှင်းနိုင်မှုစူးစမ်းရမယ်ပေါ့နော်အဲ့လိုစူးစမ်းတဲ့နေရာမှာလည်းပဲတေခြင်းတရားကအချိန်မီတွေ့နိုင်တာဖြစ်တဲ့အတွက်ကြောင့်ကြိုက်တဲ့အချိန်လာခဲ့ကွာငါဘက်ကတော့အမြဲတမ်းအရန်တင်ပဲဆိုတဲ့အည်အသွေးမျိုးရှိအောင်ကိုလှုပ်ထားတဲ့တာ ဘာဖြစ်လို့တော့အချိန်မရွေးတွေ့နိုင်တာဖြစ်လို့ဘုန်းဘုန်းတို့တေခြင်းတရားကိုစဉ်းစားဆင်ခြင်တဲ့အခါမှာနှလုံးသွင်းရတဲ့နေရာမှာတေးရလိမ့်မယ်တေးရမယ်ဘဝပဲလို့သိယုံလောက်နဲ့မပြည့်စုံဘူးအချိန်မရွေးဆိုတဲ့အတိတ်ပဲကိုထိတိမိမိနှလုံးသွင်းတတ်ဖို့လိုအပ်တယ်ဟုတ်လားအချိန်မရွေးပျက်စီးနိုင်တယ်ဟုတ်လားတကယ်လို့ဘုန်းဘုန်းတို့ကပြင်ဆင်မှုမပြုဘဲနဲ့မိတိမိရော့နေမယ်ဆိုရင်အခက်မသိလို့အဲ့ဒီတေခြင်းတရားနဲ့ ရုပ်တရက်တွေ့လာပြီဆိုရင်ဘလို့ဖြစ်နိုင်မလဲနော်အလွန်မှကိုအဆင်မပြေစင်စင်ရဲရဲဖြည့်ရှင်းရမှာဒုက္ခရောက်မှာပေါ့နော်အဲ့ဒါကိုဘုန်းဘုန်းတို့စာရီတွေကဘလို့ဥမာပေးတာတုံးဆိုတော့နော်တေခြင်းတရားကိုကြိုတင်ပြင်ဆင်မှုမရှိဘဲနဲ့တွေ့လာကြုံလာပြီဆိုရင်ဘာနဲ့အလားတန်တူလဲဆိုတော့တဲ့နောက်ကိုရှောင်လွှဲပြီးတော့ပြေးဖို့မဖြစ်နိုင်တဲ့နေရာအချင်းကျက်ထဲမှာကိုယ့်လက်ထဲမှာလည်းဘာလက်နဲ့မှမပါဘဲနဲ့ အလွန်အစိပ်ပြင်းတဲ့မွေတကောင်ကိုတွေ့တယ်လို့မျိုးဖြစ်လိမ့်မယ်တဲ့အလွန်ကောင်းတဲ့ဥမာပဲဂျောင်ပိတ်မိနေတဲ့နေရာမျိုးမှာနောက်ပြန်လှည့်ပြီးတော့ပြေးလို့မရတဲ့အနေအထားမျိုးမှာနော်ကိုယ့်လက်ထဲမှာလည်းဘာလက်နဲ့မှမပါဘဲနဲ့တွေ့တာပါတော့အစိပ်ပြင်းတဲ့မွေတဲ့စိတ်ကူးနဲ့တွေ့ကြည့်ပေါ့နော်ဘာလို့လို့ဘာကြံရမှန်းတော့သိမှာမဟုတ်လက်ထဲမှာလက်နဲ့ပါတယ်ဆိုရင်လည်းပဲတစ်မျိုးပေါ့ထွက်ပြေးလို့ရတယ်ဆိုရင်လည်းတစ်မျိုးပေါ့ဟုတ်လားထွက်ပြေးလို့လည်းမရလက်နဲ့လည်းမရှိဘူး တွေ့နေတာလည်းအစိတ်ပြင်းတဲ့မှုအဲ့ဒါလိုပဲဘဝဆိုတာနော်တေခြင်းတရားနဲ့တွေ့လာပြီဆိုရင်ထွက်ပြေးလို့ရတဲ့ကိစ္စမဟုတ်ဒါချောင်ပိတ်မိတာအလိုမှဘုံဘုံတို့ဒါကိုမတွေ့ကျင်ဘူးဆိုလို့မဖြစ်ဘူးအဲ့ဒီအချိန်မှာထွက်ပြေးလို့မရဘူးဆိုရင်တော့အရေးကြီးတာလက်ထဲမှာလက်နဲ့ပါတယ်ဆိုရင်တော့ဒါအလွန်ကောင်းတဲ့အဖြေထွက်နိုင်တယ်ဟုတ်လားအဲ့တော့လက်ထဲမှာလက်နဲ့ကဘာဖြစ်မလဲဘုံဘုံတွေးမိတာတော့ဒါကုသိုလ်ကောင်းမှုပေါ့နော် ကိုယ့်ရဲ့စိတ်မြင့်မြတ်တဲ့သဘောကောင်းမှုပေါ့ဟုတ်လားအဲ့ဒီကောင်းမှုဆိုတဲ့လက်နဲ့ပါမယ်ဆိုရင်တေခြင်းတရားဆိုတဲ့မူကိုဘုံဘုံတို့တွေကအစဉ်ပြေပြေကင်တွယ်နိုင်မယ်ဖြည့်ရှင်းနိုင်မယ်ပေါ့နော်လက်နဲ့မပါဘူးဆိုရင်တော့ဒါဒုက္ခကောင်းကောင်းရောက်မှာပဲဟုတ်လားဒါကြောင့်မို့လို့ရင်ဆိုင်နိုင်ဖို့အတွက်ဘုံဘုံတို့တွေကအများကြီးကြိုးစားကြရမယ်ဘဝရဲ့အကြောင်းကိုအမှန်သိဖို့သင်ယူရမယ်နားလည်အောင်လေ့ကျင့်ရမယ်ဒါတွေကိုကြိုးစားရဟုတ်လားအဲ့ဒါဒီကနေ့ည ဒါဘုံဘုံကတေခြင်းတရားအရေးကြီးပုံနော်တေခြင်းတရားနဲ့ပတ်သက်ပြီးတော့ကြိုတင်ပြင်ဆင်သင့်ပုံတွေကိုပြောနေတာဟုတ်လားဘလို့နီးနဲ့ဘုံဘုံတို့တေခြင်းတရားကိုအစဉ်ပြေပြေရင်ဆိုင်နိုင်အောင်လုပ်ကြမလဲဆိုတာနဲ့ပတ်သက်ပြီးတော့ဒါမြတ်စွာဘုရားဟောခဲ့တဲ့နော်အဖေယတုတ်တန်ဆိုတာလေးကိုဒီကနေ့ညဘုံဘုံကအဓိကကြိုးရိုးထားပြီးတော့ပြောခြင်းပါတယ်ဟုတ်လားအင်္ဂုတ္တပါဠိတော်စတုကနိပတ်ထဲမှာအဘယတုတ်တံဆိုပြီးတော့ရှိတယ်။အဲ့ဒီအဘယတုတ်တံမှာမြတ်စွာဘုရားကို ဇာနုသောနိလို့အမည်ရတဲ့ပုံနာကြီးတယောက်ကမြတ်စွာဘုရားကိုလျှောက်တယ်။အလျှောက်တုံးဆိုတော့မြတ်စွာဘုရားတဲ့လောကမှာတေခြင်းတရားနဲ့တွေ့လာပြီဆိုလို့ရှိရင် မကြောက်ရွံ့တဲ့ပုံကိုဆိုတာမရှိနိုင်ဘူးလို့တပည့်တော်အဲ့ဒါလို့အမြင်ရှိပါလေတဲ့။တော့လူမှန်လို့ရှိရင်တရားမှာကြောက်ကြတဲ့တရားကြီးပဲလို့ဆိုလိုချင်တာပေါ့ တော့ဒေခြင်းတရားနဲ့တွေ့လာပြီရှင်လူတိုင်းကြောက်ကြလိမ့်မယ်မကြောက်ဘူးဆိုတာမရှိပါဘူးလို့အဲ့ဒါလို့သူမြင်တဲ့အကြောင်းကိုမြတ်စွာဘုရားကိုရှောက်တော့မြတ်စွာဘုရားတခါကြီးတေခြင်းတရားကိုကြောက်ကြတဲ့ပုံကိုယ်တွေရှိတယ်လို့မကြောက်ကြတဲ့ပုံကိုယ်တွေလည်းရှိတယ်။ကြောက်ကြတဲ့ပုံကိုယ်တွေကြီးမဟုတ်မကြောက်တဲ့ပုံကိုယ်လည်းရှိတယ်ဆိုပြီးတော့တေမှာကြောက်တဲ့ပုံကိုယ်၄မျိုးတေမှာမကြောက်တဲ့ပုံကိုယ်၄မျိုးဆိုပြီးမြတ်စွာဘုရားအဲ့ဒီမှာဟောတယ်။ဟုတ်လား။ဒါက တေခြင်းတရားကိုနော်လက်မခံနိုင်မဲနဲ့နော်မကြည်မနှက်ဖြစ်ပြီးတော့သို့မဟုတ်ကြောက်လန့်ပြီးတော့သို့မဟုတ်မစွန့်နိုင်မခေါ်ရဲဖြစ်ပြီးတော့နော်သို့သောဘဝရင်ဆိုင်တဲ့အခြေအနေတွေကိုကြော်လွှားနိုင်ဖို့အတွက်နော်ဒီတုတ်တန်လေးကိုဘုံဘုံတို့စဉ်းစားကြရတယ်နဲ့တွဲပြီးတော့ပြောပြောခြင်းဟုတ်လားတေမာကြောက်တဲ့ပုဂ္ဂိုလ်၄မျိုးတေမာမကြောက်တဲ့ပုဂ္ဂိုလ်၄မျိုးတဲ့တော့တေမာကြောက်တဲ့ပုဂ္ဂိုလ်၄မျိုးကဘလို့ဘလို့လူမျိုးတွေတော့နံပါတ်1နော်ကာမအာယုန်တွေရဲ့ပုံမှာတွေ့တာမဲ့မုန်းမှုမကင်းဘူး ဟုတ်လားကြည်ချင်းစရာမြင်ချင်းစရာကောင်းတဲ့အယောင်မျိုးစုံအရှင်မျိုးစုံနားထောင်ချင်းစရာကောင်းတဲ့အသံမျိုးစုံနော်ဒါကာမဂုဏ်၅ပါးလူတိုင်းသိပါနော်အရှင်အသံအနတ်အရသာအတွေ့အထိဟုတ်လားတနည်းပို့ပြီးတော့ရှင်းအောင်ပြောရရင် ကိုဝင်းကျင်မှာရှိတဲ့ကိုအတိုင်းဝိုင်းကိုပိုင်ဆိုင်မှုဟုတ်လားကိုစည်းစိမ်ဒါတွေအကုန်လုံးဟာဒီအာယုန်နေလို့ပြောလို့ရဟုတ်လားအဲ့ဒီအာယုန်နေရဲ့အပေါ်မှာနော် အဝိတရာကောအဝိကတဆန်သောနော်အဝိကတပေမောအဝိကတပိပါသောအဝိကတပရိလာရောအဝိကတတန်သောတဲ့နော်အတိပ္ပယ်အဲ့ဒါတွေရဲ့ပုံမှာမကင်းတဲ့ဆန္ဒတွေမကင်းတဲ့လူချင်းမဲ့မုန်းမှုတွေမကင်းတဲ့ချစ်ခင်မြတ်နိုးမှုတွေရှိနေတယ်ပေါ့အဲ့ဒါလိုမကင်းတဲ့နော်ဆန္ဒတွေရာဂတွေရှိနေတဲ့ပုံကိုဒုတိယအသေးကောင်ပုံးလေးဖြစ်လာပြီယောဂဆိုတွေကပ်လာပြီဆိုလို့ရှိရင်အော်ငါတော့ငါမျက်နှိုးတဲ့ဒီຢာတွေကိုတော့ထားခဲ့ရတော့မှာပါလားဆိုတဲ့အတွေးနဲ့သိချင်းတရားကိုသူဟာ ထိတ်လန့်တယ်ကြောက်ရွံ့တယ်တုန်လှုပ်တယ်တဲ့ဒါသေမာကြောက်တဲ့ပုံကိုတစ်မျိုးပေါ့နော်နောက်ဒုတိယသေမာကြောက်တဲ့ပုံကိုမျိုးစားပါတော့ဘဝရဲ့ပုံမှာတွေ့တာမဲ့မုံမှုမကင်းတာဟုတ်လားစောစောကကာမရဲ့ပုံမှာတွေ့တာမဲ့မုံမှုမကင်းတာအခုကပါတော့ကိုဘဝကိုခန္ဓာရဲ့ပုံမှာတွေ့တာမဲ့မုံမှုမကင်းတာသူကပူပြီးတော့လင်းနေတယ်နော်ကိုဘဝရဲ့ပုံမှာအလွန်မြတ်နိုးတယ်လွန်တွေ့တာတယ်ဆွဲလန်းတယ်အဲ့ဒါသေကောင်မောင်းလည်းဖြစ်ပြီးဆိုလို့ရှိရင်ကိုမြတ်နိုးတဲ့ဒီဘဝကိုစွန့်ရတော့မှာပါလားဆိုတဲ့အတွေးနဲ့ ကြောက်ရွံ့နဲ့ထိတ်လန့်နဲ့တုန်လှုပ်တယ်ဒီနှစ်ခုကိုတွဲမှာနော်ပထမဘာတော့ကာမရဲ့ပုံမှာတွေ့တာမှုမကင်းတာဒုတိယဘဝရဲ့ပုံမှာတွေ့တာမှုမကင်းတာဒါကိုဘုံဘဝလွယ်လွယ်လေးနားလည်သိချင်တာကကိုယ်အတိုင်းဝိုင်းကိုယ်ပိုင်ဆိုင်မှုကိုယ်ဝင်းကျင်ရဲ့ပုံမှာတွေ့တာမှုမကင်းတာနဲ့ကိုယ်ခန္ဓာရဲ့ပုံမှာတွေ့တာမှုမကင်းတာဒီလိုလူတွေဟာတေးရမှာကြောက်လိမ့်မယ်လို့ပြောတာနော်နောက်တတိယတေးရမှာကြောက်တဲ့လူတွေဟာဘယ်လိုလူတွေတော့ကောင်းမှုကိုမပြုမကောင်းမှုကပြုပြီးသားဖြစ်နေတယ် ဟုတ်လားအဲ့ဒီမှာကောင်းမှုကိုမပြုဘူးဆိုတဲ့နေရာမှာကောင်းမှုနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားသုံးလုံးနဲ့သုံးလုံးလေးတစ်ခုအဲ့ဒီထဲမှာနော်စဉ်းစားစရာလေးပါတာရှိအဲ့ဒါဘာလို့ဆိုတော့ကြောက်ရွံ့မှုကိုဖယ်ရှားပြစ်နိုင်တဲ့ကောင်းမှုဟောကောင်းမှုဆိုတာကြောက်ရွံ့မှုကိုဖယ်ရှားပြစ်နိုင်တဲ့အစွမ်းရှိဟုတ်လားအဲ့ဒီလိုမျိုးကြောက်ရွံ့မှုကိုဖယ်ရှားပြစ်နိုင်တဲ့အစွမ်းရှိတဲ့ကောင်းမှုမျိုးကို तू မပြုတ်ရသေးဘူးဒါပေမဲ့မကောင်းမှုကတော့ပြုတ်ပြီးသားဖြစ်နေ အဲ့တော့သူတေကောင်ပေါင်းလဲဖြစ်ပြီဆိုတာနဲ့အော်ငါကောင်းတာလည်းထိထိရောက်အောင်မပြုတ်ရသေးပါလားမကောင်းတဲ့အရာတွေကတော့ငါပြုတ်ထားတာတွေများနေပါလားအဲ့ဒီအတွေးဝင်လာပြီဆိုတဲ့ဆက်သူတေရမှာကြောက်ငါမကောင်းမှုပြုတ်တဲ့ပုံကိုယ်တို့ရဲ့လာရကိုရောက်ရမှာပါလားဆိုတဲ့အတွေးကသူ့ကိုနှိပ်စက်ပြီးတော့တေရမှာသူကြောက်တယ်ဒါတေရမှာကြောက်တဲ့ပုံကိုတတိယမျိုးစားပေါ့နောက်သုဒ္ဓမျိုးစားဘယ်လိုတုံးဆိုတော့သူတော်ကောင်းတရားရဲ့ပုံမှာတန်တရားမကင်းတာနော်ဖရာတရားတန်ခါယတနာမြတ်သုံးပါးရဲ့ပုံမှာတန်တရားမကင်းတာ ဒီထဲမှာတော့မြတ်စွာဘုရားသူတော်ကောင်းတရားရဲ့ပုံမှာတန်တရားမကင်းတာလို့ပြောတယ်။တော့ဒီကောင်မုံလည်းဖြစ်ပြီဆိုရင်ဒီလိုလူမျိုးကလည်းအော်ငါအလွန်ရိုးရှင်းတဲ့ဒီတရားဒေသနာတွေရဲ့ပုံမှာဒီသူတော်ကောင်းတရားရဲ့ပုံမှာငါတန်တရားမကင်းခဲ့ဘူး။သူလိုသူလိုတွေးတောမှုတွေနဲ့ဒါရဲ့ပုံမှာငါထိထိရောက်ရောက်မလုပ်ခဲ့ဘူး။ဟိုလိုလိုဒီလိုလိုနဲ့စိတ်ထဲမှာတော့မယုံသင်္ကာတွေဖြစ်ပြီးတော့နေခဲ့တာမှားလိုက်တာဆိုတဲ့အတွေးနဲ့တရားမှာကိုသူကြောက်တယ်။ငါတရားမှာကြောက်တဲ့ပုံကိုဘယ်နှမျိုးတော့၄မျိုး။ တော့တရားမှာမကြောက်တဲ့ပုဂ္ဂိုလ်ကဒီလေးမျိုးနဲ့ဆန့်ကျင်ဘက်အဲ့ဒါကိုဘုံဘုံကအကျေပြောခြင်းဟုတ်လားနံပါတ်1ကာမရဲ့ပုံမှာတွေ့တာမမုန်းမှုกินတယ်နံပါတ်2ဘဝရဲ့ပုံမှာတွေ့တာမမုန်းမှုกินတယ်နံပါတ်3ကောင်းမှုကိုပြုထားတယ်မကောင်းမှုကိုရှောင်ကျဉ်ထားတယ်နံပါတ်4သူတော်ကောင်းတရားရဲ့ပုံမှာတန်တရားကင်းအောင်ကျင့်သုံးထားတယ်နားလည်ထားတယ်မြင်ထားတယ်သိထားတယ်နော်ဘယ်နှမျိုးတော့၄မျိုး အဲ့ဒီအရည်အသွေး၄မျိုးရှိရင်ဘုံဘုံတို့တွေဟာနော်ကြီးမားတဲ့ပြဿနာလို့ဆိုတဲ့တေခြင်းတရားကိုအစဉ်ပြေပြေရင်ဆိုင်နိုင်လိမ့်မယ်မကြောက်မရွံ့မတုံမလှုပ်တေခြင်းတရားကိုအစဉ်ပြေပြေဘုံဘုံတို့ဟာရင်ဆိုင်ကျော်လွှားနိုင်လိမ့်မယ်နော်ဒါကြောင့်ကာမနဲ့ဘဝရဲ့ပုံမှာဘုံဘုံတို့တွေဟာတွေ့တာမမောမှုတွေကိုတတ်နိုင်တယ်မြရှော့ချကြရမယ်ဟုတ်လားတတ်နိုင်တယ်မြရှော့ချဖို့ဆိုတာကလည်းပဲဘယ်နည်းနဲ့ဘုံဘုံတို့ရှော့မလို့တွေ့တာမမောတယ်ဆိုတာသူ့ရဲ့ သဘောတဘာဝအမှန်ဖြစ်တဲ့အနိစ္စဒုက္ခအနတ္တကိုမသိလို့သိတော့လည်းပဲအသိနဲလို့ဒေါတာမေမောမှုဆိုတာဖြစ်တယ်ဟုတ်လားပြောရရင်အမှန်မမြင်လို့เนาะအစွဲကြီးနေတာပေါ့အမှန်မြင်ရစွဲနေမယ်ပေါ့နော်အဲ့လို့ဆိုရင်အမှန်မြင်အောင်ဘယ်လိုလုပ်မလို့ဆိုတော့ဒီသဘာဝတရားတွေရဲ့ပုံမှာပဲဘုံဘုံတို့သတိထားကြရသဘောပေါက်ရလားမသိเนาะအမှန်မမြင်ရင်အစွဲကြီးမယ်အစွဲကြီးရင်ဒီကနေ့ကြောက်အမှန်မြင်လို့ရှိရင်အစွဲနေမယ်အစွဲနေရင် တရားလေးမကြောက်အဲ့လိုဆိုရင်အမှန်မြင်မှုဘာလို့အောင်တတိရှိရနော်တတိကြီးကြီးထားမယ်ဆိုလို့ရှိရင်အမှန်မြင်မှုအားကောင်းမယ်အမှန်မြင်မှုအားကောင်းလို့ရှိရင်အစွဲလန်းအားနေသွားမယ်အစွဲလန်းအားနေသွားမယ်ဆိုလို့ရှိရင်ဒီကာမနဲ့ဘဝရဲ့ပုံမှာဘုံဘုံတို့အစွဲလန်းနေတာနဲ့အမျှတည်ခြင်းတရားနဲ့ရင်ဆိုင်တွေ့ရတဲ့အခါမှာတော့ငါစွန့်ရတော့မှာပါလားဆိုတဲ့မစွန့်နိုင်မခွာရဲဖြစ်တဲ့သဘောတွေနေပြီးတော့ကြောက်ရွံ့တိမ်လုံးမှုဟာလည်းဘာဖြစ်သွားမလို့နေသွားမယ်ဒီသဘောကိုပြောတာနော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဘုံဘုံတို့ ဟိုမဟာတုတ္တနာစัจ जा မင်းကြီးအကြောင်းနည်းနည်းလေးဘုံဘုံညှက်ပြီးတော့ပြောခြင်းဟုတ်လားတုတ္တနာစัจ जा မင်းကြီးကိုနော်သူဘာတာဒေဝီမိဖုရားကောင်းဆောင်တဲ့မိဖုရားတွေများစွာနော်ဘုရားလောင်းတုတ္တနာစัจ जा မင်းကြီးကနော်ဇန်ချမ်းသာနဲ့ပြတ်သက်ပေါ်မှာနေနေတာနှစ်ပေါင်းတောင်းနဲ့ချီပြီးတော့နေနေတာဟုတ်လားအဲ့ဒါမတွေ့ရတာကြာပြီဆိုပြီးတော့သူတို့လာပြီးတော့ဝတ်ပြုကြမယ်လှုပ်တဲ့အချိန်မှာတိုက်တိုက်ဆိုင်ဆိုင်ပဲဘုရားလောင်းက အဲ့ဒီနေ့မှာပဲအဲ့ဒီပြတတ်ဘုံကနေဆင်းလာပြီးတော့နော်ဒီထန်တော်ဥယျာဉ်ထဲမှာမထသောလျောင်းဆက်ခြင်းဖြင့်လျောင်းဆက်တယ်သူနိုင်ရွာဆန်တော့အဲ့ဒါမိဘရားကြီးကအနီးနားမှာခါစားရင်းနဲ့ဘုရားလုံးရဲ့မျက်နှာအမူအရာကိုကြည့်ပြီးတော့ဩငါကြားဘူးတယ်ဒီစัจ जा မင်းများဟာနိုင်ရွာဆန်ကန်တော်ကုံကနီးမှာသူတို့ရဲ့မျက်နှာအရည်စင်းတွေဟာအလွန်မှကြည်လင်တောက်ပတယ်လို့ကြားဘူးတယ်အခုသူတဒနာစัจ जा မင်းရဲ့မျက်နှာလည်းအလွန်မှကြည်လင်တောက်ပနေတယ် နတ်ရွာမြန်စံလေမလားမသိဘူးလို့သူတန်တရားဝင်အဲ့လိုတန်တရားဝင်တဲ့အတွက်ကြောင့်သူကဘာပြောတော့ဆိုတော့မင်းကြီးစီးစိမ်တွေအလွန်ကြီးတာ哦ပြတ်သက်ပေါင်း14000နန်းတော်ပေါင်း14000ဟုတ်လားအများကြီးသူကပြောရရင်မဆုံးနိုင်ဘူးအဲ့ဒီတုတ်တန်ကိုနားကြည့်နော်အဲ့ဒါတွေကိုပြပြီးတော့အဲ့ဒါတွေရဲ့အပေါ်မှာနော်ဆန္ဒကိုဖြစ်ပါစေကိုယ့်ရဲ့အသက်ရဲ့အပေါ်မှာဆန္ဒကိုဖြစ်ပါစေနော်ဒါတွေရဲ့အပေါ်မှာ နော်မစွန့်လွတ်လိုက်ပါနဲ့ဒါတွေဟာငါဟာတွေဆိုတဲ့အမြင်နဲ့ဒါတွေရဲ့ပုံမှာနော်ဆန္ဒရှိနေပါစေအဋ္ဌဒေဝဆန္ဒဇနေဟိဇီဝိတေအပိခံကရောဟိသူပြောတာလေဟုတ်လားဒီပိုင်ဆိုင်မှုတွေရဲ့ပုံမှာပတ်သက်မှုတွေရဲ့ပုံမှာမိဖုရားတွေသာသမီတွေအကုန်လုံးသူ့ရဲ့အတိုင်းဝိုင်းပေါ့နော်ဒါတွေရဲ့ပုံမှာဆန္ဒရှိနေပါစေပြီးတော့ကိုယ့်ရဲ့အသက်ကိုလည်းပဲငက်ကွက်ပါအောင်ရှင်သန်ဖို့အတွက်နော်ပြစ်စလက်ကကြီးမလုပ်ပါနဲ့ပေါ့နော် သူပြောပုံလေးနော် ဣဋ္ဌဒေဝဆန္ဒဇနိဟိဇီဝိတေအဘိခံကရောဟိနော်ဒါတွေရဲ့ပုံမှာဆန္ဒဖြစ်ပါစီအသက်ကိုလည်းငက်ွက်ပါအဲ့လိုမျိုးပြောတဲ့အခါကျတော့ဘုရားလောင်းကအော်မင်းဟာငါ့ကိုတစ်သက်လုံးနော်နှစ်သက်ဖွယ်ရမျက်နှာဖွယ်ရကောင်းတဲ့စကားတွေနဲ့ချူချူသားသားတစ်သက်လုံးငါ့ရဲ့အကျိုးစီးပွားကိုလိုလားပြီးတော့မင်းပြောခဲ့တယ်ဒါပေမဲ့ငါဘဝရဲ့နောက်ဆုံးအချိန်ရောက်မှမင်းဟာမနှစ်သက်ဖွယ်မမျက်နှာဖွယ်စကားတွေကိုငါ့ကိုလာပြောတယ်အဲ့တိုင်းပြောတာနော်ဘုရားလောင်းက တော့တသလုံးကောင်းခဲ့ပြီးတော့မှမင်းဒီအချိန်ကြတော့မှဘယ်နဲ့ကြောင့်အဲ့လိုမျိုးမကောင်းတဲ့စကားတွေပြောရတာတော့ဆိုတော့မိဖုရားကြီးကနားမလဲဘူးနော်အဲ့ဒါမျက်ရည်တွေကြားအဲ့ဒီအချိန်မှာဒါမြင့်မင်းကြီးကိုဘယ်လိုပြောရမှာတော့အဲ့ဒီမှာဘုရားလုံးကသင်ပေးတာငါ့ကိုဘယ်လိုပြောရမလဲဆိုတာသင်ပေးတာနော်ဘယ်လိုသင်ပေးတော့ဒီပိုင်ဆိုင်မှုတွေပတ်သက်မှုတွေဆိုတာတစ်ချိန်ချိန်မှာနော်ခွဲကြရမယ့်အရာတွေကွဲကွာကြရမယ့်အရာတွေဟုတ်လားဒါကြောင့်မို့လို့ဒီဟာအရာအားလုံးရဲ့ပုံမှာဆန္ဒတွေကိုဆွန့်လွတ်ပြလိုက် နောက်ဆုံးအသက်ရဲ့ပုံမှာတောင်ဆန္ဒမရှိနဲ့ငက်ကွက်မှုလုံးဝမရှိနဲ့နော်ငက်ကွက်မှုနဲ့တကွာတေရတာဆင်းရဲတယ်ငက်ကွက်မှုနဲ့တကွာတေရတာကဲ့ရဲ့ဝယ်ဖြစ်တယ်အဲ့ဒီတိုင်းပြောရမေးတဲ့သူဟုတ်လားဒုက္ခတာပိခတကာလင်ကရိယာဂရဟိတာသတာပိခတကာလင်ကရိယာနော်ဒီစကားလေးကိုဘုံဘွားအလွန်ကြိုက်တယ်နော်တာပိခတငက်ကွက်ချင်းတဲ့တကွာကာလင်ကရိယာတေဆုံးရခြင်းဒီဒုက္ခဆင်းရဲတယ်ပဝန်းကျင်ရဲ့ပုံမှာပိုင်ဆိုင်မှုတွေရဲ့ပုံမှာ ပတ်သက်မှုတွေရဲ့ပုံမှာနောက်ဆုံးကိုယ်ခန္ဓာရဲ့ပုံမှာဘာပုံမှာပဲဖြစ်ဖြစ်ငက်ကွက်မှုမကင်းနဲ့မကင်းမဲနဲ့တေးရမယ်ဆိုရင်အဲ့ဒီတေးခြင်းဟာဆင်းရဲတယ်ဟုတ်တာပေါ့သူလက်မခံနိုင်ဘူးလေငက်ကွက်မှုရှိနေဟုတ်လားသွားတော့မဲ့အနေအထားကိုသူလွတ်လွတ်မထားခဲ့နိုင်ဘူးသူမလွတ်လည်းပဲဒါကြီးကထားခဲ့ရမှာပဲလေပฏิပခတ်ဖြစ်နေပြီနော်သူစိတ်နဲ့တဘာဝတရားဘာဖြစ်နေပြီတော့ပฏิပခတ်ဖြစ်နေပြီသူဘလောက်ဖဲဒီဥစ္စာကိုငက်ကွက်နေနေနော် Twitter memo နေနေမစွန့်နိုင်မခွာရဖြစ်နေနေရမလားမရဘူးပြီးရင်ပြတ်သွားမှာ ဟုတ်လားဒါကြောင့်မို့လို့ငဲ့ကွက်မှုနဲ့တကွသေရတာဟာဆင်းရဲဂရဟိတာသတပိခတကလင်ကရိယာနော်ငဲ့ကွက်ချင်းနဲ့တကွသေရခြင်းဟာကဲလဲကဲ့ရဲ့ထိုက်တယ်တဲ့ဟုတ်တာပေါ့အခုလဲလဲတေကာနီးမှာလဲဆင်းရဲတယ်သူငဲ့ကွက်မှုမကင်းဆင်းရဲနေတယ်သူစိတ်ဟာပြီးရင်လည်းပဲကောင်းရမြတ်မရောက်နိုင်ညံ့တဲ့ဘဝတွေကိုရောက်ဒါကြောင့်မို့လို့အခုလဲဆင်းရဲတယ်နောင်လဲဆင်းရဲမဲ့အနေအထားကိုပဲရရှိစေတဲ့အတွက်ကြောင့်ဒီငက်ကွက်ချင်းတဲ့တကွာတေရတာအလွန်ညံနေရရောက်လို့ကဲ့ရထိုက်တယ်လို့ခေါ်တာ တပင်ကြီးသင်ပေးတာနော်မာခောတွန်ဒေဝတာပိခကလမကာတိမင်းကြီးငက်ွက်ချင်းနဲ့မသေးပါနဲ့ငက်ွက်ချင်းကင်းပြီးတော့သေနေအောင်ကြိုးစားဒီသဘောကိုပြောတာနော်ငက်ွက်ချင်းနဲ့တကွာသေးရတာဆင်းရဲတယ်ငက်ွက်ချင်းနဲ့တကွာသေးရတာကဲ့ရဲ့တိုက်တယ်လို့အဲ့ဒါလိုပြောတာအဲ့ဒီမှာမိဖုရားကြီးကပင်ကြီးသင်ပေးတဲ့အတိုင်းပြောရတာဟုတ်လားအဲ့တော့ဒီစကားလေးကဘာလဲဆိုတော့ဘုံဘုံတို့အတွက်ဒီဥစ္စာကအများကြီးစဉ်းစားနေရရှိတယ်ပေါ့နော် စောစောကသေမှာမကြောက်တဲ့ပုဂ္ဂိုလ်ပထမပုဂ္ဂိုလ်ဒုတိယပုဂ္ဂိုလ်လဲဒါပဲသူပြောတာဟုတ်လားကာမနဲ့ဘဝရဲ့ပုံမှာကက်ကွက်မှုကင်းတဲ့ပုဂ္ဂိုလ်တွေဟာတရားမှာမကြောက်ဘူးလို့ဘုရားဟောထားတယ်ဟုတ်လားအခုလည်းပဲဒီမှာနော်ငက်ကွက်ချင်းတဲ့တကွသေရတာဟာဆင်းရဲတယ်ငက်ကွက်ချင်းတဲ့တကွသေရတာဟာကဲ့ရဲ့တိုက်တယ်လို့ပြောတာနော်ဆင်းရဲပုံဆင်းရဲနည်းကိုလည်းသိရမယ်နော်ဘာကြောင့်ကဲ့ရဲ့တိုက်တယ်လဲဆိုတာကိုလည်းသိရမယ်ဘာကြောင့်ကဲ့ရဲ့တိုက်တာတော့မဖြစ်နိုင်တာကြီးကိုသူတန်းတာနေ ဒါကြောင့်သူ့စိတ်ဟာလောလောဆယ်လဲပူလောင်နေပင်ပန်းနေပြီးရင်လည်းပဲအနာကအကျိုးရလက်ကလည်းပဲအဆိုးကြီးပဲရဒါကြောင့်ငဲကွက်ချင်းတဲ့တကွာတေရတာညံနေရရောက်လို့ညံရှိတဲ့ပုံကိုယ်တွေအတွက်ကတော့ဒါပါတော့ကဲ့ရဲ့တိုက်တဲ့အပြုအမူတစ်ခုပေါ့နော်ဒါကြောင့်မို့လို့ဘုန်းဘုန်းတို့တွေဟာဒီတဘာဝတရားတွေကဒီတိုင်းသွားလိမ့်မယ်ဆိုတာကိုနားလည်ပြီးတော့တတ်နိုင်တယ်များကိုယ်စိတ်ထဲမှာရှင်းလင်းနေအောင်လုပ်မထားသင့်ဘူးလားလုပ်ထားသင့်တယ်ဟုတ်လားအင်းဒါကပထမနဲ့ဒုတိယ မကြောက်ရွံ့တဲ့ပုံကိုယ်တွေတေမမကြောက်တဲ့ပုံကိုယ်တွေနဲ့ပတ်သက်ပြီးတော့ပြောတာနော်နောက်ဘုန်းတို့တတိယမြောက်တေမမကြောက်တဲ့ပုံကဘယ်လိုပုံကိုယ်တော့နော်ကောင်းမှုရှိတဲ့သူဟာတေရမှာမကြောက်ဘူးလို့ဒါဘုရားဟောတာဟုတ်လားဒါကြောင့်ကောင်းမှုကိုလုံနိုင်တဲ့အခွင့်အရေးဘုန်းဘုန်းတို့မှာအခုအချိန်တိုင်းရှိနေနော်အဲ့ဒါကိုတတ်နိုင်တဲ့မြတ်ပြုလုပ်ရမယ်လောလောဆယ်ချမ်းသာဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လည်းပြုလုပ်ရမယ်ကောင်းမှုနော်စိတ်ထဲမှာကောင်းတဲ့သဘောဖြစ်သွားရင်ချမ်းသာတာပဲလေဟုတ်တယ်မဟုတ်လားပြီးတော့ဘယ်လိုရည်ရွယ်ချက်ရှိမလို့ အနာဂတ်မှာချမ်းသာတဲ့အကျိုးရလဒ်ကိုရဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လည်းကောင်းမှုကိုပြုရမယ်ဒီကနေ့ဟောနေတဲ့တရားအနေထားရပြောမယ်ဆိုရင်တေခြင်းတရားကိုအစဉ်ပြေပြေရင်ဆိုင်နိုင်ဖို့အတွက်လည်းပဲရည်ရွယ်ပြီးတော့ကောင်းမှုကိုပြုရမယ်ခုနတုန်းကမွေစိုးကိုအချင်းအကျက်နေရာကြားထဲမှာတွေ့ပြီဆိုရင်ကိုယ့်လက်ထဲမှာမရှိဘူးလို့တော့လက်နဲ့ရှိဖို့လိုတယ်အဲ့ဒီလက်နဲ့ဟာဘာတော့တေခြင်းတရားဆိုတဲ့မွေစိုးကိုကင်တွယ်နှဲဖို့အတွက်အကောင်းဆုံးအကူအညီတစ်ခုလို့မဆိုနိုင်ဘူးလား ဆိုနိုင်တယ်နော်ဒါကြောင့်ရသော်ပဲပြောတာဒါအလွန်မှဒါတဘာဝကြာပြီးတော့ဘုံဘုံတို့လိုက်နာကျင့်သုံးရမယ်ဒေသနာတစ်ခုပေါ့နော်ကောင်းမှုရှိတဲ့လူဟာတရားမှမကြောက်ဒါကြောင့်ဘုံဘုံတို့ဓမ္မပဒပါဠိတော်ထဲမှာဟိုနန္ဒီယကျောင်းတကာကျောင်းလူတိုင်းကြားဘူးတယ်ဟုတ်လားအဲသူမိမကတော့အသက်ရှင်နေမှာပဲဘလူးတွေကဆွဲခေါ်သွားတယ်အလွန်ဆိုးတာ။အိုးနန္ဒီယကြတော့ပါတော့တာဝဏိတာနတ်ပြည်မှာသူမသေးခင်ကစပြီးတော့ဘုံမိမန်ပေါ့။သူကမသိဘူးနော်။ ဒါဟိုကစောင့်မျောနေပြီသူ့ကိုသူ့ကုသိုလ်အဲ့လောက်ကြီးတယ်ပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောတာလားရှိတဲ့ဘောသိင်ပုရိသံဒုဒတောတုထိမာကတံညာတိမိတ်တာသူဟိဇာဇာဘိနန္တတိအာကတံနော်ကောင်းမှုရှိတဲ့ပုဂ္ဂိုလ်ရဲ့တေဆုံးခြင်းဟာဘာနဲ့တူလဲဆိုလို့ရှိရင်နော်ကြာမြင့်စွာ ကွဲကွာနေတဲ့ဆွေမျိုးအရက်ဝေးမှာကြာကြီးကွဲနေတယ်သူပြန်ရောက်လာတယ်ဘလို့နီးနဲ့ပြန်ရောက်လာဆိုချမ်းချမ်းသာသာပြည့်ပြည့်စုံစုံနဲ့ပြန်ရောက်လာအဲ့ဒါလို့ဝေးကွာတဲ့နေရာဒေသမှာ အချိန်ကြာကြီးကွဲကွာနေတဲ့အလွန်ချစ်လာတဲ့ဆွေမျိုးပြန်လာတော့ဘလို့တော့ချမ်းချမ်းသာသာပြန်လာတယ်အဲ့ဒီဆွေမျိုးကိုလွန်ချစ်တဲ့ခင်တဲ့ဒီဆွေတွေမျိုးတွေကဝမ်းမြောက်ဝမ်းသာကြိုဆိုရတယ်ပြီးတဲ့ဥမာကောင်းတယ်နော်ကွဲကွာနေတာကြာလာပြီပြန်လာတော့ဟာအဆုပ်ဆုပ်အပြက်ပြက်အမွဲမွဲအထီထီနဲ့ပြန်လာရင်ဘယ်သူမှအဲ့ဒါကြတော့မျက်မျက်နှုံနှုံချိုဆိုမှာမဟုတ်ဘူးနော်မြတ်စွာဘုရားပြောတာလေအလွန်မှပြည့်စုံတယ်ဟုတ်လားရှိတတ်ပေါ်တဲ့ပူရီတော့ဒုရတော့ဒုရတော့တုဋ္ဌိမာတုဋ္ဌိမာကတန်ချမ်းချမ်းသာသာပြန်လာတာပြည့်ပြည့်စုံစုံပြန်လာတာ ဆွေမျိုးဆိုပေမဲ့လည်းပဲအဲ့ဒါလည်းမက်မောသေးတာပဲဟုတ်လားနော်အဲချမ်းချမ်းသာသာ ပြန်လာမှလည်းပဲ तू ကကောင်းကောင်းမွန်မွန်ကြိုဆိုမှာဟုတ်ဟောအဲ့ဒါလိုပဲတဲ့တထေဝကတပုံညာပြီးအတ္တမလောကံပရံကတံပုံညာတိပရိကဏံတိပိယညာတိဝအာကတံနော်ကောင်းမှုကိုပြုထားတဲ့ပုဂ္ဂိုလ်တူတယောက်အတ္တမလောကံပရံကတံဒီလောကအနေဟိုလောကကိုသွားပြီဆိုရင်ဆိုလိုတာကဒီဘဝပျက်စီးလို့နောက်ဘဝအတိတ်တစ်ခုထပ်ပြီးတော့ဖြစ်ပြီဆိုရင်နော်ပုံညာတိပရိကဏံတိပိယညာတိဝအာကတံ ချစ်လာသွားသောဆွေမျိုးတွေကချမ်းချမ်းသာသာပြန်လာတဲ့ဆွေမျိုးတွေကိုကြိုးဆိုသလိုမျိုးသူပြုထားတဲ့ကောင်းမှုတွေကကြိုးဆိုလိမ့်မယ်လို့ပြောတာကောင်းမှုရှိသူတေးမှာမကြောက်ဘူးဆိုတဲ့စကားလေးနဲ့ပတ်သက်ပြီးတော့ဆက်ဆက်တွေးတယ်ဘုံမပြောတာနော်ဟုတ်လားနောက်တစ်ပုံတို့စာထဲမှာပြောထားတာလေးအလွန်ထင်ရှားတဲ့စကားလေးတစ်ခုလည်းရှိတယ်မြေဦးကွဲတဲ့ပုံကိုဟာတကယ်လို့ဒီမြေဦးကွဲလို့ရှင်မင်းရွှေဦးရမယ်ဆိုတာကိုတစုံတယောက်ကမြန်လာပြောမယ်အဲ့ဒါလည်းသေချာနေတယ်ဆိုရင်ဒီမြေဦးကွဲတာကိုသူ့စိတ်ထဲမှာ နော်နှမျောတယ်ဆိုတာလည်းရှိမှာမဟုတ်ဘူးကွဲသွားမှာစွရင်တယ်ဆိုတာလည်းရှိမှာမဟုတ်ဘူးဘာလို့လဲဒီမြေအိုးကွဲရင်ရွှေအိုးရမှာနော်အဲ့လိုပဲကောင်းမှုရှိတဲ့ပုံကိုတူတယောက်အတွက်နော်ဘဝကောင်းတဲ့ဘဝကိုထပ်ပြီးတော့ရမယ်ဆိုတာသေချာတဲ့အတွက်ကြောင့်နော်ဒီဘဝကိုစွန့်ဖို့အတွက်သူ့မှာကြောက်လန့်နေတယ်ဆိုတာရှိမှာမဟုတ်ဘူးဆိုတာပြောတာဒါလည်းအလွန်စဉ်းစားတယ်ကောင်းတယ်တပူးတို့က အဲ့ဒါလို့ဆိုရင်ကောင်းမှုရှိတဲ့လူတွေကမြန်မြန်သေပြီးတော့ကောင်းတဲ့ဘဝကိုမြန်မြန်ရောက်အောင်လုပ်ရမလားလို့ဟာဒီလိုသဘောမျိုးပြောတာမဟုတ်ဟုတ်လားသေဖို့ကြိုးစားဖို့ပြောနေတာမဟုတ်ဘူးဟုတ်လားသူကသူအကြောင်းကုန်လို့ပျက်စီးပြီးရက်ဆန်းပြီးဒါတားမရတဲ့ကိစ္စပဲဟုတ်လားအဲ့ဒါလို့ပျက်စီးသွားပြီဆိုရင်ဓာတ်ထက်ကောင်းအောင်ကောင်းတဲ့ဘဝကိုရနိုင်တဲ့အကြောင်းတရားရှိနေတဲ့လူတယောက်အတွက်ကတော့ဒီဟာပြတ်သွားတာကိုမစိုးရိမ်ဘူးဆိုတာအလွန်မှသဘာဝကျတယ်။ပေါ့သူမြင်နေတယ်လေ။ လက်ထက်ကောင်းတဲ့ဘဝကိုရနိုင်တဲ့အကြောင်းတရားတွေသူ့မှာရှိနေတယ်အဲ့ဒါကြောင့်မလို့ဒါသူ့အတွက်နှမျောစရာမဟုတ်မမောစရာမဟုတ်ဘူးဆိုတဲ့အမြင်ရှိကိုရှိမယ်ပေါ့နော်ဒါကြောင့်မလို့ကောင်းမှုရှိရင်တော့တေးရမှာမကြောက်အဲ့ဒီနေရာမှာဘုန်းတော်တွေကကောင်းမှုဆိုတဲ့ကုသိုလ်ကိုယုံကြည်ဖို့လိုတယ်နော်ဒီနေရာမှာဗုဒ္ဓဘာသာအများစုကဒီမကောင်းမှုအကုသိုလ်ရဲ့အကျိုးဆက်တွေကိုပြောတာတွေကြားတာတွေများတဲ့အခါကျတော့သေရင်မကောင်းတဲ့ဘဝကိုရောက်မလားဆိုတာကို လိုအပ်တာတဲ့ပို့ပြီးတော့ကြောက်နေတဲ့လူတွေရှိတယ်ဟုတ်လားဟုတ်တယ်အကုသိုလ်ဆိုတာမကောင်းတဲ့ဘဝကိုပို့နိုင်တဲ့အစွမ်းရှိတယ်ဒါလည်းမှားတယ်လို့ဆိုတာမဟုတ်ဟုတ်လားသို့တော့တစ်ဖက်မှာဒီမှာကုသိုလ်ဟာအဲ့ဒီမကောင်းတဲ့ဘဝကိုတားဆီးပြီးတော့ကောင်းတဲ့ဘဝကိုပို့နိုင်တယ်လို့ပြောထားတာလေဘုရားဟောပဲဒါလည်းသဘာဝအမှန်ပဲအဲ့ဒါကိုဘုံဘုံတော့ယုံကြည်ဖို့မလိုဘူးလားဟာစဉ်းစားကြည့်နော်ဟိုလိုတာတဲ့ပို့ပြီးတော့မကြောက်ဖို့လိုတယ် တနည်းအားဖြင့်ပြောရင်ကုသိုလ်ကိုယုံကြည်စေခြင်းယုံကြည်တဲ့စိတ်ထက်သန်စေခြင်းနဲ့ပေါ့ဟုတ်လားအဲ့ဒါလို့ဆိုရင်ဘုံဘုံတို့ကအကြောက်တရားပို့ပြီးတော့နဲသွားမှာနော်မကောင်းမှုကိုပဲစွတ်ကြောက်ပြီးတော့ကောင်းမှုကိုအာကိုတဲ့စိတ်ယုံနေနေတာယုံနေနေတယ်လို့ထင်လို့ဘုံဘုံကဒီစကားကိုပြောတာဆိုရပါစို့ဘုံဘုံတို့နိဝေဒကတုတ်တန်ဆိုတာရှိတယ်နော်ဖရာတရားတန်ကယန္နာမြတ်သူမရဲ့ပုံမှာနော်ညံနဲ့တက်ဝင်ပြီးတော့ယုံကြည်နိုင်အောင်ကိုချစ်တဲ့ခင်တဲ့ပုံကိုယ်တွေကို နော်ကိုယ်စကားကိုလည်းနားထောင်မယ်လို့ယုံကြည်ရတယ်ဆိုလို့ရှိရင်ဒီဘုရားတရားတန်ခါရဲ့ဂုံကျေးဇူးကိုပြောပြပြီးတော့တက်ဝင်ယုံကြည်နိုင်ဖို့လုပ်ပေးတဲ့နယ်လို့မြတ်စွာဘုရားတိုက်တွန်းထားတဲ့တုတ်တံဘုန်းတော်ဟောတာရှိတယ်နော်ဆွေအဲပါတယ်ဒီတရားတွေကိုပြောပေးပါဆိုတဲ့တရားဟုတ်လားအဲ့ဒီမှာမြတ်စွာဘုရားဘာဟောတာတော့ဆိုတော့ဒီယတနာမြတ်သုံးပါးရဲ့ဂုံကိုကြည်ညိုတဲ့စိတ်နော်ဉာဏ်ပညာဥရှိပြီးတော့နော်ကြည်ညိုတဲ့စိတ်နဲ့နော်စိတ်ကကိုးကွယ်နိုင်မယ်ဆိုလို့ရှိရင် ဓာတ်ကြီးလေးပါးကမှတမျိုးတမျိုးပြောင်းလဲဖောက်ပြန်ခြင်းဖောက်ပြန်အောင်မယ်တဲ့ယတနာမြတ်သုံးပါးရဲ့ပုံမှာမမှိတ်မတုံညံတဲ့တက်ဝင်ယုံကြည်တဲ့ပုဂ္ဂိုလ်တူတယောက်အတွက် ပြောင်းလဲဖောက်ပြန်စရာအကြောင်းမရှိဘူးတဲ့ဒီနေရာမှာပြောင်းလဲဖောက်ပြန်တယ်ဆိုတာဘာပြောတာသိပြီးတဲ့နောက်အပေလေးပါးရောက်တာကိုပြောတာဒါအဆိုးဝါးဆုံးပြောင်းလဲမှုပဲเนาะလူတယောက်သေလို့စောစောပြောရတဲ့ခွေးဖြစ်တယ်နွားဖြစ်တယ်ငရဲကြတယ်ဒါတဲ့ဆိုးဝါးတဲ့အပြောင်းလဲပဲရှိမှာတော့ဟုတ်လား အဲ့ဒါယရဏမြတ်သုံးပါးရဲ့ပုံမှာတကယ်ကိုညံနဲ့တက်ဝင်ပြီးတော့ကြည်ညိုတဲ့စိတ်ရှိမယ်ဆိုရင်အဲ့ဒါလို့ဆိုးွားတဲ့အပြောင်းလဲမဖြစ်နိုင်ဘူးလို့ပြောတာဟုတ်လားဓာတ်ကြီးလေးပါးကမှပေါက်ပြန်ခြင်းပေါက်ပြန်အောင်ပဲတဲ့ပေးတဲ့ဥမာနောက်ပထဝီကမာတဲ့သဘောပြောတဲ့သဘောသူ့သဘောသူဆောင်းနေတယ်ဘယ်သူမှဒါကိုပြောင်းလဲလို့မရဘူးမိဟာပူတဲ့သဘောအေးတဲ့သဘောသူ့သဘောသူဆောင်းနေတယ်ဒါဒီလိုမဖြစ်အောင်ဘယ်သူမှလုပ်လို့မရဘူးဒါပေမဲ့မြတ်စွာဘုရားမဖြစ်နိုင်တာကိုဥမာပေးတာအဲ့ဒီဓာတ်ကြီးလေးပါးကမှသူတို့သဘာဝတွေကိုစွန့်ပြီးတော့တမျိုးတမျိုးပြောင်းလဲခြင်းပြောင်းလဲသွားအောင်ပဲ နော်ယတနာမြတ်သုံးပါးကိုညံနဲ့တက်ဝင်ပြီးတော့ယုံကြည်တဲ့ပုဂ္ဂိုလ်တယောက်အတွက်အပေလေးပါးကြောက်လောက်တည်တည်ဆိုးရတဲ့အပြောင်းလဲဆိုတာမရှိဘူးလို့မြတ်စွာဘုရားဟောထားတယ်အဲ့ဒါကိုဘုံဘုံတို့ယုံကြည်မယ်ဆိုရင်အဲ့ဒီကုသိုလ်စိတ်ကိုယုံကြည်မယ်ဆိုလို့ရှိရင်ယတနာမြတ်သုံးပါးရဲ့ပုံမှာညံနဲ့တက်ဝင်ပြီးတော့ယုံကြည်နိုင်အောင်နော်ကြည်ညိုနိုင်အောင်စိတ်တွေလွန်မထက်သန်တဲ့တရားတရားဖြစ်အောင်ဘာလို့မလို့စူးစမ်းအထောက်ရမယ်ဟုတ်လားဒါကကောင်းမှုကိုယုံကြည်ဖို့ဘုံဘုံကပြောတာဟုတ်လား ဆက်ပြီးတော့ကောင်းမှုရှိသူသေမှာမကြောက်ဘူးဆိုတာနဲ့ပတ်သက်ပြီးတော့ပြောရင်တဲ့အကြောင်းအရာလေးတစ်ခုဟာနော်တုဒ္ဒတော်မမင်းကြီးအကြောင်းဟုတ်လားတုဒ္ဒတော်မမင်းနဲ့ပောရိတာရအကြောင်းလူတိုင်းကြားဘူးတယ်နော်တုဒ္ဒတော်မမင်းဟာသူ့ကိုတတ်မယ်ဆိုတာသိပါလျက်ခင်နဲ့ပောရိတာရတွေကိုပေးထားတဲ့တစ္ဆာစကားတခွန်းအတွက်ကြောင့်သူပြန်လာတယ်ဟုတ်လားငါနန္ဒဘုံနာဟောတဲ့တရားကိုနားကျင်တယ်ဒါကြောင့်မင်းငါ့ကိုပြန်လွတ်ပါပြီးရင်မင်းကြီးငါပြန်လာခဲ့မယ်အဲ့တော့ဗောဓိတာရပါတော့ ဖះလောင်းပေါ်မှာကြည်ညိုတဲ့စိတ်ရှိတဲ့အတွက်ကြောင့် gain तू ပြန်မလာလဲရှိသေးတော့ဒါပေမဲ့ပြန်လာရင်လည်းပြန်လာပေါ့ဆိုတော့ तू ပြန်ခွင့်ပေးလိုက်တယ်ဟောတရားနာပြီးတော့ဖះလောင်းပါတော့ပြန်လာတယ်ဟုတ်လားအံ့ဩစရာနော်အဲ့လိုပြန်လာတဲ့အခါမှာပောရိတာရကနော်ဖះလောင်းကိုကြည်ပြီးတော့အော် तू နာခဲ့တဲ့တရားခါထာတွေရဲ့အစွမ်းလားမသိဘူး तू အဲ့လိုထင်တယ်မျက်နှာကြည့်လိုက်တော့လက်ကြည်လင်းပြီးတော့နော်အော်အလွန်တရားမှလှပတဲ့လန်းဆန်းတဲ့ကြာပွင့်တပွင့်လို့ ဘုရားလောင်းရဲ့မျက်နှာအဲ့လိုတောင်ဖြစ်နေတယ်လို့ပြောတယ်အဲ့ဒါနဲ့သူ့စိတ်ထဲမှာအံ့ဩလွန်းလို့ကိုယ့်ကိုတတ်မယ်ဆိုတာကိုသိပါလဲခင်နဲ့ဒီနေရာကိုပြန်လာတယ်ခုဒီမှာလည်းပဲတတ်ဖို့လုပ်နေတဲ့လူတယောက်ရဲ့ရှေ့မှာတော့မျက်နှာပြက်ဖို့မပြောနဲ့မျက်နှာအလုံးမကြည်လင်လန်းဆန်းနေတယ်ဘာဖြစ်လို့မြန်တေရမှာကိုမကြောက်တယ်လေအံ့ဩလွန်းလို့မေးတာဟုတ်လားအဲ့လိုမေးတဲ့အခါကျတော့ဘုရားလောင်းကပါပြောတော့လူရင်းနှိမ့်ချုပ်ပြောရင်ငါလှုပ်တဲ့လှုပ်ထိုက်တဲ့အလုပ်တွေကိုလှုပ်ထားတယ်တဲ့ကောင်းမှုတွေကိုလည်းငါအများကြီးလှုပ်ထားတယ် နော်သူတော်ကောင်းတွေချီးမွမ်းတဲ့အလုပ်တွေကိုအများကြီးလုပ်ထားတယ်တမလွန်လောကသွားဖို့လမ်းကိုလည်းပဲငါဟာတန်ရှင်းအောင်တုတ်တင်ထားပြီးသားဒါကြောင့်တရားမှာတီးတဲ့ငါလိုလိုအတွက်တည်ခြင်းတရားကြောက်စရာမဟုတ်ဘူးလို့ပြောတာဟုတ်လားကတာမေကလျာဏနေကရူပါယင်ညာရိဋ္ဌာယေဝိပုလာပတ္တထာဝီသောတိတောပရလောကတမေကောဓမ္မေထီတောကောမရဏတဘာယိအဓိပ္ပာယ်လေးကဒါပဲဟုတ်လားကတာမေကလျာဏအနေကရူပါအလွန်များပြားတဲ့ကောင်းမှုတွေကိုငါလှုပ်ထားတယ် ကောင်းမှုလုပ်တယ်ဆိုတာစိတ်ထဲမှာကောင်းတဲ့စိတ်ကလေးတွေဖြစ်အောင်ကြိုးစားတာကိုပြောတာဟုတ်လားစွန့်လွတ်မှုနဲ့ရှင်တဲ့စိတ်ဒါနစောင့်စည်းမှုနဲ့ရှင်တဲ့စိတ်သီလ ဟုတ်လားတည်ငြိမ်မှုနဲ့ရှင်တဲ့စိတ်တမာတိကောင်းတဲ့စိတ်ကလေးတွေကိုအဲ့လိုနားလည်ဖို့လိုတယ်နော်နေစာဒုက္ခအနတ္တမတည်မြဲမှုမကောင်းမမှုအဆိုးမရမပိုင်သားမှုဒါကိုသိမြင်နားလည်မှုနဲ့ရှင်တဲ့စိတ်ပညာဟုတ်လားဒီဟာတွေကိုပါခေါ်တော့ကောင်းမှုအဲ့ဒါလိုကောင်းမှုတွေသူအများကြီးလောက်ထားတယ်။ယဉ်ညာရိတ်တာရေဝိပုလပတ်သက်ထားတယ် နော်ပညာရှိသူတော်ကောင်းတွေချီးမွမ်းတဲ့နော်ဘေကန်းစွန်ကြဲခြင်းဆိုတဲ့ဒီဒါနမှုတွေကိုလည်းငါအများကြီးလုပ်ထားတယ်ဝိသောတိတောပရလောကတမကောတဲ့နော်တမလွန်လောကကိုသွားဖို့အတွက်ခရီးလမ်းကိုလည်းပဲငါအကုန်လုံးတန်ရှင်းအောင်တုတ်တင်ထားတယ်ဆိုလိုတာကိုသွားမဲ့လမ်းကြောင်းလေးကိုကိုယ့်အကိုဖြောက်အောင်ဖြူးနေအောင်လုပ်ထားပြီးသားတဲ့ဒါကြောင့်မလို့ဓမ္မေတီတော်ကောမရဏတပါယေနော်တရားမှာတည်တဲ့ငါလိုလိုအတွက်ဘာကြောင့်သိခြင်းတရားကိုကြောက်ရမှာလဲလို့ပြောတာအဲ့ဒါမင်းငါ့ကိုတတ်ပြီးတော့စားခြင်းလဲစား မိခင်ပြီးတော့စားခြင်းလဲစားအဲ့လိုကိုရဲရဲရဲဘုရားလုံးကပြောတာနော်အဲ့တော့ तू ရှစ်ကာထာလောက်ပြောတာပါအဲ့ဒီမှာတော့ तू အမေဖေရဲ့ပုံမှာပဲ तू လှုပ်တင်လှုပ်ထိုက်တာကို तू လှုပ်ပြီးပြီသားသမီးတွေရဲ့ပုံမှာလည်း तू လှုပ်တင်လှုပ်ထိုက်တဲ့ကောင်းတာကို तू လှုပ်ထားတယ်ဘသူ့ပေါ်ပဲဖြစ်ဖြစ်ငါကောင်းတာတွေလှုပ်ထားတယ်ဒါကြောင့်မို့လို့တေခြင်းတရားငါအတွက်ကြောက်เสียဟာမဟုတ်ဘူးလို့ပြောတာဟုတ်လားဒါကြောင့်တေးမှာမကြောက်ချင်ဘူးဆိုလို့ရှိရင်တတိယအည်သွေးအရှိရမလို့ ကောင်းမှုရှိရမယ်နော်ပထမအရေးသွေးနဲ့ဒုတိယအရေးသွေးကဘာပြောတော့နော်ကာမနဲ့ဘဝရဲ့ပေါ်မှာတွေ့တာမမုန်းမှုကင်းအောင်ကင်းအောင်မတက်နိုင်သေးရင်နည်းအောင်ဘာလို့မလို့အမှန်မြောင်ကြိုးစားမယ်တတိရှိအောင်ကြိုးစားမယ်နော်နောက်လေးခုမြောက်သေးမှမကြောက်တဲ့ပုံကောင်မှရှိတဲ့အရေးသွေးရပါတော့သူတော်ကောင်းတရားရဲ့ပေါ်မှာတန်တရားကင်းရှင်းတာဒါသူ့ရဲ့သူတော်ကောင်းတရားနဲ့ပတ်သက်ပြီးတော့နော်ရှင်းရှင်းလင်းလင်းသိအောင်မြင်အောင်ကြိုးစားအထောက်ထားလို့ အသိဉာဏ်ရှိလာတာနဲ့မြတ်သူတော်ကောင်းတရားရဲ့ပုံမှာတန်တရားကင်းမှာပဲဒါကသောတပတိမဉ္ဇဉ်ပူဉ္ဇဉ်ရမယ်ဆိုရင်တော့ဒါတန်တရားကိုလုံးဝပယ်ရှားနိုင်တဲ့အနေအထားပေါ့နော်အဲ့ဒီအနေအထားအကြီးမရောက်ဘူးဆိုရင်တော့မြတ်သူတော်ကောင်းတရားနဲ့ပတ်သက်ပြီးတော့ဩတဘာဝတရားတွေကတကယ်ကိုဒီတိုင်းဖြစ်နေတာပါလားဟုတ်တာပါလားဒါကိုစူးစမ်းအထုတ်တယ်သိအောင်နားလည်အောင်စူးစမ်းအထုတ်တယ်ဆိုရင်စိတ်ရဲ့ငြိမ်းအေးမှုချမ်းသာမှုကိုတကယ်ရတာပါလားလို့ကိုယ်ဒီလက်တွေ့အဖြစ်သူတော်ကောင်းတရားရဲ့နော်သဘောတဘာဝကို သိရင်သိသလောက်တန်သေးရဆိုတဲ့အညစ်အကြေးကတဖြည်းဖြည်းနဲ့နေသွားမှာပဲဟုတ်လားအဲ့ဒီတန်တရားကင်းရှင်းပြီဟေ့ဆိုရင်တော့ဘာဖြစ်မလို့တေခြင်းတရားကိုဒီလိုဟာမကြောက်ဘူးလို့မြတ်စွာဘုရားဟောတယ်ဟုတ်လားဒါကြောင့်တေခြင်းတရားကိုထိတ်လန့်တုန်လှုပ်မှုကင်းကင်းရှင်းရှင်းနဲ့အိန္ဒိယရတိတ်ခါရှိရှိဘုံဘုံတို့ရင်ဆိုင်နိုင်ခြင်းနဲ့ဆိုရင်ဒီအည်သွေး၄မျိုးရှိအောင်လုပ်ရမယ်နော်ငါနဲ့ငါဥစ္စာတွေရဲ့အပေါ်မှာ တွေ့တာမဲ့မမှုနေအောင်လုပ်ဒါကာမနဲ့ဘဝရဲ့ပုံမှာတွေ့တာမဲ့မမှုကင်းတယ်ဆိုတဲ့သဘောလေးကိုလက်တွေ့ကြကြပြောပြတယ်ဟုတ်လားဒုတိယပါတော့ကောင်းမှုမှန်သမျှပြည့်စုံအောင်ကြိုးစားဟုတ်လားကောင်းမှုရှိတဲ့လူသေးမှမကြောက်ဘူးဆိုတဲ့သဘောကိုနားလည်ပြီးတော့နော်ပြစ္ဆုတ်ပံလဲစိတ်ချမ်းသာဖို့ရည်ရွယ်ချက်တန်တရားမှာလည်းပဲကောင်းမွန်တဲ့အကျိုးရလဒ်ကိုရဖို့ဆိုတဲ့ရည်ရွယ်ချက်နောက်ဆုံးဘဝတန်တရားလွတ်မြောက်အောင်လုပ်မယ်ဆိုတဲ့ရည်ရွယ်ချက်ဒီရည်ရွယ်ချက်တွေအပြင်ကိုပဲနော်သေဃာနီးမှာသေခြင်းတရားကိုရင်ဆိုင်တဲ့နေရာမှာ ကောင်းကောင်းမွန်မွန်ရင်ဆိုင်နိုင်ရစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လည်းပဲကောင်းမှုကိုစူးစမ်းရမယ်ပေါ့ဟုတ်လားပြီးတော့ဗါတော့သူတော်ကောင်းတရားကိုတန်တရားကင်းကင်းရှင်းရှင်းနဲ့နော်သိနိုင်မြင်နိုင်တဲ့အဆင့်ထိရောက်အောင်စူးစမ်းရမယ်ဒါဆိုလို့ရှိရင်ဘုံဘုံတို့တွေဟာနော်အရေးကြီးလာပါတယ်နော်ကြောက်လန့်တုန်လှုပ်เสียကောင်းလာပါတယ်လို့ဆိုတဲ့တေခြင်းတရားကိုအဆင်ပြေပြေရင်ဆိုင်နိုင်မယ်ပေါ့ဆက်ပြီးတော့ဘုံဘုံဗာပြောခြင်းတော့နော်ရှင်သာတိဗုဒ္ဓရာကိုရောမြတ်ကြီးပြောခဲ့တဲ့အသေးကောင်းဒီ6မျိုးဆိုတာလေးကိုအချင်းချုပ်ပြီးတော့ပြောမယ် ဟုတ်လားဒါကမဖြစ်မနေဘုံဘုံတို့ရင်ဆိုင်ဖြတ်တန်းကြရမယ်အခက်အခဲတစ်ခုအတွက်နော်ဤမျိုးစုံနဲ့ပြည်လေအောင်စူးစမ်းအထုတ်လိုကြတဲ့ပုံကိုယ်တွေအတွက်သိထားတဲ့အကြောင်းအရာလေးတွေပေါ့နော်အဲ့ဒါဘုံဘုံတို့ဆက်ဆက်ကနေပါအင်္ဂုတ်ထိုထဲမှာဗဒကတုတ်တန်ဆိုပြီးတော့လာတယ်နော်ဗဒကဆိုတာကောင်းမြတ်တဲ့သဘောပေါ့ဘာကောင်းတာတော့လို့မေးအသေးကောင်းတဲ့သဘောကိုရည်ညွှန်းတာအဲ့ဒီမှာရှင်သာရိပုတ္တရာယဟန်တွေကိုဟောတာ နော်ကိုကိုကိုအသေးဆိုးအောင်လုပ်နေတဲ့ယဟန်တွေရှိတယ်တဲ့ဒါယဟန်တွေကိုဟောတဲ့တရားမို့လို့ဘလို့ပုံကူမျိုးတုံဘလို့ယဟန်မျိုးတုံနော်အသေးမကောင်းတာကိုအရင်ပြောတာသူကဟုတ်လားကမ္မာရာမောတဲ့နော်အရေးမပါတဲ့အလုပ်တွေနဲ့အချိန်ကုန်နေတာကိုပြောတာဟုတ်လားနော်သူတော်ကောင်းတရားအလုပ်သူတော်ကောင်းတရားကိုသိဖို့အလုပ်နော်ဒီကုသိုလ်ရေးအလုပ်ဒီအလုပ်တွေကလွဲလို့ကြံတဲ့အလုပ်တွေရဲ့ပုံမှာစိတ်ဝင်စားပြီးတော့ဟိုဟာလေးလှုပ်လိုက်ဒါလေးလှုပ်လိုက်ဘာလေးလှုပ်လဲမေမေရရပြရမရှိဟုတ်လား အဲ့လိုမျိုးနော်မထိရောက်တဲ့တိတ်တန်ဖို့မရှိတဲ့ခုနစကလုံးပဲကောင်းပါလေအရေးမပါတဲ့အလုပ်ဆိုတာအကောင်းဆုံးပဲဟုတ်လားအရေးမပါတဲ့အလုပ်တွေကိုလုပ်ရင်းနဲ့မလုပ်နေတာတော့အချိန်ကုန်နေတာအဲ့ဒါကိုကင်မရာမောကင်မရာတော့အမှုကိစ္စသစ်မှာမွေ့လျော်တဲ့အမှုကိစ္စသစ်လုပ်နေရတော့ပြောနေတဲ့ဒါကိုစိတ်ဝင်စားနေတယ်အဲ့ဒါလိုလူမျိုးဟာအသေးဆိုးလိမ့်မယ်လို့ပြောတယ်ဟုတ်တယ်အသေးကောင်းဖို့အလုပ်ကိုသူပြစ်ထားပြီးတော့တန်ဖိုးမရှိတဲ့အရင်ပါတဲ့လုပ်တွေနဲ့အချိန်ကုန်နေတဲ့အတွက်ကြောင့်အသေးဆိုးနိုင်တယ်ပေါ့ နောက်ဒုတိယပါတော့ဘတ္တာရာမောတဲ့စကားပြောရတာပြောနေတာပြောရရင်ပြင်းကိုမပြင်းဘူးစကားပြင်းပြောနေရမယ်ဆိုလို့ရှိရင်ချိန်ကုန်လို့ကုန်မှမသိဘူးဟုတ်လားအဲဒီစကားပြောတာကိုပြောတဲ့လူကသူကိုနိုင်ကတိတ်မသိဘူးသူကပြောချင်နေတာဆိုတော့ဘေးကကြားတဲ့လူကသိတယ်ဟဲ့ဒီလူအတန်လည်းအမြဲတမ်းကြားနေပါလားဆိုတာဟုတ်လားနော်အဲ့ဒါစကားပြောတဲ့နေရာမှာပြောမွေ့နေလို့ရှိရင်လည်းပဲအသေးဆိုးတဲ့တဲ့နောက်နေတာရာမောတဲ့အိပ်ဆက်ချင်းမှာပြောမွေ့နေအိပ်ဖို့ပဲကြိုးစားနေတာ အိမ်ဘယ်တော့မှပြင်းတယ်လို့မရှိဘူးဟောအိမ်ဖက်အိတ်ချင်နေတယ်အမဒါလည်းပဲသွားမစမ်းနဲ့နော်သူကလည်းပဲစွဲတယ်အိတ်ချင်ရတယ်ဟုတ်လားအိတ်နေကြအချိန်လေးဆိုရင်ဘာလို့ချင်လဲအိတ်ချင်နေတာဒါလည်းအသေးဆိုးတဲ့တဲ့နောက်သင်္ကတိကာတာမောတဲ့အပေါင်းအသင်းမှာမွေ့လျော်တာနော်အချိတ်ဆက်တွေများနေတာဟိုလူလည်းသိဒီလူလည်းသိဟာဟိုလူကိစ္စဒီလူကိစ္စတွေအကုန်လုံးသူကောင်းတွေမှာရှိတယ်ဘာဘာတွေဖြစ်နေလဲအပေါင်းအသင်းမှာမွေ့လျော်နေတာအဲ့ဒါအသေးဆိုးတဲ့တဲ့နောက်တန်သက်ကာတာမောနှီးနှောမှုမှာပျော်မွေ့တယ် ပိုးပြီးတော့သူကတော့နီးဆက်သွားတယ်အပေါင်းအသင်းတွေမကဘူးသူကတော့အများကြီးပဲသူ့ရဲ့အတိတ်ဘယ်ပိုးပြီးတော့ကျေပြန့်တယ်နှီးနှောမှုပတ်သက်မှုဆက်ဆက်မှုတွေသူအလွန်များတယ်အဲ့ဒါတွေနဲ့ပြောနေတယ်တဲ့ဒါလည်းပဲအသေးဆိုရဲ့အကြောင်းနောက်ပပင်စာရာမောတဲ့ပပင်စာတရားမှာပြောမွေ့နေသူလည်းအသေးဆိုတတ်တယ်ပပင်စာတရားကြားဝင်တယ်နော်ဘာတွေတော့တဏမာနာဒိဋ္ဌိဟုတ်လားတဏမာနာဒိဋ္ဌိနော်ငါဆိုတဲ့အမြင် ဒီဟာလေးဒီအမြင်နဲ့နေရတာနှစ်သက်ငါဥစ္စာတွေဆိုတဲ့အမြင်နဲ့နေနေတာနှစ်သက်ငါဆိုတဲ့အထင်ရောက်မှုတစ်ခုနဲ့နေနေရတာကိုနှစ်သက်နေဟုတ်လားအဲ့ဒါလိုမျိုးပပင်စာတရားမှာပြုံးမွေ့နေတဲ့ပုံကိုယ်တွေကလည်းအသေးဆိုးတဲ့တေးတဲ့အဲ့ဒါကိုကိုအသေးကောင်းကျင်တယ်ဆိုလို့ရှိရင်ဒီတရားတွေဆန့်ကျင်ဘက်ဖြစ်အောင်ကြိုးစားရမယ်အကယ်၍သာဘုံမတို့ကအမှုကိစ္စမှာပြုံးမွေ့နေမယ်စကားပြောမှုမှာပြုံးမွေ့နေမယ် ပိဆက်ခြင်းမှာပျော်မွေ့နေမယ်အပေါင်းအသင်းမှာပျော်မွေ့နေမယ်ရောနှောခြင်းမှာပျော်မွေ့နေမယ်ပပိစတရားတွေမှာပျော်မွေ့နေမယ်ဆိုရင်နဗတ္တကမရဏဟောတိနဗတိကကာလကိရိယာအဲ့ဒီပုဂ္ဂိုလ်နော်အသေးမကောင်းနိုင်ဘူးအဲ့ဒီပုဂ္ဂိုလ်ကွယ်လွန်ခြင်းဟာမကောင်းနိုင်ဘူးလို့ပြောတယ်ဟုတ်လားဒါကြောင့်အသေးကောင်းခြင်းဒီဆိုရတဲ့အနေအထား6မျိုးဘာလို့ရမလို့ရှောင်ကျင်ရမယ်ပေါ့နော်နာကမ္မာရာမတာဟုတ်လားအမှုကိစ္စအသက်မှာမွေးလျော်တဲ့သဘောနဲအောင်လုပ်ရမယ် ငါလုံရင်းလောက်ကဘာလဲဆိုတော့မျက်ခြေမပြက်အောင်ပေါ့နော်ဆိုလိုတာဟုတ်လားပြီးတော့ဗါတော့နပတ္တာရာမောစကားပြောမှုမှာမပြောမှုရအောင်ကြိုးစားရမယ်နနေတာရာမောအိပ်ဆက်ခြင်းမှာမပြောမှုရအောင်ကြိုးစားရမယ်နသင်္ကနိကာရာမောနအပေါင်းအသင်းမှာမပြောမှုရအောင်ကြိုးစားရမယ်နတန်တက်ကာရာမောရောနှောခြင်းမှာမပြောမှုရအောင်ကြိုးစားရမယ်နပပင်စာရာမောနပပင်စာတရားမှာမပြောမှုရအောင်ကြိုးစားရမယ်ပပင်စာတရားမှာမပြောမှုမပြောမှုခြင်းမှုဆိုရင်တော့မင်းကွန်းစတော်ကြီးရေးတဲ့ ဟိုဝိပဿနာလင်္ကာကိုအမြဲတမ်းရွတ်ကြည့်နေအနှစ်ချုပ်လေးပါတွေ့တော့ငါငါဥစ္စာငါလိပ်ပြတို့ဘာတစ်ခုမှမဟုတ်ကြသည်ဓမ္မတတ်တတ်ပါတကားဆိုတာအဲ့ဒါပပင်စာတရားကိုခွာနေတာပဲဟုတ်တယ်မဟုတ်လားအမတို့မနေ့တိုင်ရွတ်ရွတ်နေတယ်နေတံမမနေသောဟာမသမိနမေသောအတ္တာဆိုအဲ့ဒါပဲလေဟုတ်လားဒါရီယာငါဟာမဟုတ်ဘူးဒါရီယာငါမဟုတ်ဘူးဒါရီယာငါလို့ထင်လောက်เสียအရာတွေမဟုတ်ဘူးလို့တဏမာနဒိဋ္ဌိကိုခွာခိုင်းတဲ့ဒေသနာတွေအဲ့ဒါတွေက ကိုရွတ်နေတဲ့ဟာရဲ့အတိတ်ပဲလဲကိုယ့်အကူသိအောင်လဲဂျူပန်အထုတ်ဖို့လိုသေးတယ်နော်ဟုတ်လားဧတံမမဧသောဟာမသမိဧသောမိအတ္တာဒါမှားနေတယ်နော်အဲ့ဒီအမြင်တွေကဟုတ်လားငါငါဥစ္စာငါလိပြဆိုတဲ့အမြင်တွေနဲ့နေနေတာအဲ့ဒါပပင်စာမှာပျော်မွေ့တာပေါ့နော်နေတမမနေသောဟာမသမိနမေသောအတ္တာဧဝမေတယထာဘုဒ္ဓတမ္မပညာယတထဗံဟုတ်လားဒါကမှမှန်ကန်တဲ့အမြင်မှန်ကန်တဲ့အသိပေါ့နော်အဲ့လိုမျိုးဘုံဘုံတို့နော်ကြိုးပမ်းအားထုတ်နိုင်မယ်ဆိုလို့ရှိရင် ဗတ္တကမရဏဟောတိဗတ္တိကကာလကိရိယာအဲ့ဒီပုဂ္ဂိုလ်ရဲ့သေခြင်းဟာကောင်းလိမ့်မယ်အဲ့ဒီပုဂ္ဂိုလ်ရဲ့ကွယ်လွန်ခြင်းဟာကောင်းလိမ့်မယ်လို့ဒါကဘုဇုရဲ့အမြင်လေရှင်သာရိပုတ္တရာကိုရောမြတ်ကြီးရဲ့အမြင်အဲ့ဒါမြတ်စွာဘုရားကဒီသေခြင်းနဲ့ပတ်သက်ပြီးတော့ကောင်းသောသေခြင်းဖြစ်အောင်ကွယ်လွန်ခြင်းနဲ့ပတ်သက်ပြီးတော့ကောင်းသောကွယ်လွန်ခြင်းဖြစ်အောင်အနာတမင်တတိကြီးကိုဟောခဲ့တဲ့တရားတစ်ပုဒ်ရှိအဲ့ဒါလေးကိုလည်းဘုံဘုံကပြောခြင်းဟုတ်လားအသေးကောင်းဖို့အတွက်အသေးမဆိုးဖို့အတွက်ကြိုးပမ်းအထောက်တဲ့နေရာမှာ နော်အများကြီးအထောက်အကူပြုမဲ့ဒေသနာလေးတွေလို့ဆိုရမယ်နော်အင်္ဂုတ္တပါဠိတော်တိကဏ္ဍိပတ်ထဲမှာအရခိတုတ်အရခိတတုတ်တံဆိုပြီးတော့နော်ဘုံဘုံတို့ထင်ရှားတယ်အဲ့ဒီတုတ်တံမှာမြတ်စွာဘုရားကျောင်းဥပုံဆောင်လာတဲ့အနာဘိအနာတဘိတတိကြီးကိုဟောတယ်စိတ်တွေကပတိအရခိတေကာယကမ္မံပိအရခိတံဟောတိဝစီကမ္မံပိအရခိတံဟောတိမနောကမ္မံပိအရခိတံဟောတိနော်တခါကြီးတဲ့စိတ်ကိုမစောင့်ရှောက်ဘူးဆိုရင်ကာယကံဝစီကံမနောကံနော်ကံသုံးပါးကိုစောင့်ရှောက်ထားတယ်လို့မဆိုနိုင်ဘူးတဲ့ စိတ်လွှတ်ထားတဲ့ပုံကိုရဲ့အပြောတွေအလုပ်တွေအတွေးတွေဟာလည်းပဲနော်ထိမ့်သိမ့်ထားတယ်လို့မဆိုနိုင်ဘူးတဲ့ဗျံမတာပဲဖြစ်မယ်ပေါ့နော်အဲ့ဒါလို့ဆိုရင်သူ့ရဲ့ကာယကံဝစီကံမနောကံတွေဟာဘာဖြစ်လာမလို့နော်ဆူဆွတ်လိုက်မယ်တဲ့အဝတ္တတံဟောတိဒေသနာလေးကိုခွင်းဆက်ကလေးမိအောင်နားထောင်ဟုတ်လားစိတ်ကိုမစောင့်ရှောက်ရင်ကာယကံဝစီကံမနောကံကံသုံးပါးစောင့်ရှောက်တယ်လို့မဆိုနိုင်ဘူးကံသုံးပါးကိုစောင့်ရှောက်မထားဘူးဆိုရင်အဲ့ဒီကံသုံးပါးဟာလောဘဒေါသမောဟဆိုတဲ့နော်ကိလေသာမိုးရီတို့ဖြင့်ဆွတ်ဆွတ်လိုက်မယ် ဒါဆိုရင်အဲ့ဒီကာယကံဝစီကံမနောကံတို့သည်ပုတိကံပုတ်ဆွေးလိမ့်မယ်တဲ့ဆွတ်ဆွတ်ဖန်များလာလို့ရှိရင် ပုတ်ဆွေးလိမ့်မယ်အဲ့လိုကံသုံးပါမကောင်းတော့ဘူးပုတ်ဆွေးတယ်ဆိုတာဒုစရိုက်တရားတွေဖြစ်တာကိုပြောတာမကောင်းမှုတွေဖြစ်သွားပြီဆိုတာကိုပြောတာဟုတ်လားအဲ့လိုပုတ်ဆွေးလာပြီဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်ရဲ့နော်သေဆုံးခြင်းဟာကောင်းသောသေဆုံးခြင်းမဖြစ်နိုင်တော့ဘူးကွယ်လွန်ခြင်းဟာလည်းကောင်းသောကွယ်လွန်ခြင်းမဖြစ်နိုင်တော့ဘူးတဲ့နဗတ္တကမရဏဟောတိနဗတ္တိကာကာလကိရိယာသူ့လည်းအဲ့တိုင်းပဲဟောတာဟုတ်လား ဒါလည်းပဲတဘာဝကြကြစဉ်းစားကြည့်ရင်အလွန်ကိုပဲနော်တဘာဝကြတယ်တဘာဝစိုက်တယ်လို့ဆိုရမယ်လူတယောက်မဟုတ်တာတွေလှုပ်တာတွေများတယ်မဟုတ်တဲ့အပြောတွေများနေတယ်အတွေးတွေလည်းမဟုတ်တာတွေများနေဆိုအလွန်ကိုပဲသူ့ရဲ့ဒီကံတုံးမှာသူ့ရဲ့ဘဝဘာဖြစ်နေပြီလို့ညှဉ်းနှွမ်းနေပေါ့နော်တေဂာနီးမှာကောင်းတဲ့စိတ်နဲ့ဘလို့မှသူတေဖို့မလွယ်ဘူးဟုတ်လားဘာဖြစ်လို့သူ့ရဲ့စိတ်ကအဲ့ဒါလိုဒုစရိုက်တရားတွေနဲ့ပုတ်ဆွေးညှဉ်းနှွမ်းသွားတာတော့ဆိုတော့လောဘဒေါသမောဟတွေစွတ်စွတ်ဖန်များလို့ ဘာလို့လောဘဒေါသမောဟတွေကဆွတ်ဆွတ်တာလဲဆိုတော့ तू စောင့်ရှောက်မှုမရှိဘူးထိမ့်သိမ့်မှုမရှိဘူးဒီကံတွေဟုတ်လားဘာလို့စောင့်ရှောက်မှုထိမ့်သိမ့်မှုမရှိတာဆိုတော့ तू စိတ်ကလေးကိုလွတ်ထားလို့အဲအညာလေးကိုဘုံဘုံတို့အဓိကအရေးပါတဲ့တော့ချက်ကိုမြင်ဖို့လိုတယ်ဟုတ်လားစိတ်ကိုလွတ်ထားရင်ကံသုံးပါလွတ်ထားရအောင်မယ်လွတ်ထားရင်ဆွဆွမယ်ဆွဆွရင်ပုတ်ဆွမယ်ပုတ်ဆွရင်အဲ့ဒါဒီဘဝတန်ဖိုးမဲ့တဲ့အတွက်ကြောင့်တေဂာနီမှာသူစွစွဝါဝဆုံးတတ်ရလိမ့်မယ်ဒါပြောတာဟုတ်လား အဲ့ဒါကိုမြတ်စွာဘုရားဥမာဘလို့ပေးတော့အိမ်တအိမ်ကိုတဲ့အိမ်တလုံးကိုကောင်းကောင်းမိုးမထားဘူးဆိုလို့ရှင်အဲ့ဒီခေါင်ကိုလည်းစောင့်ရှောက်ထားတယ်လို့မဆိုနိုင်ဘူးအကာတွေအခင်းတွေတိုင်တွေဘယ်ရာကိုဘယ်စိတ်ပိုင်းကိုမှစောင့်ရှောက်ထားတယ်လို့မဆိုနိုင်ဘူးဘာဖြစ်လို့တော့ကောင်းကောင်းမိုးမထားဘူးဆိုရင်မိုးရွာတိုင်းယိုတော့မယ်မိုးဆူတော့မယ်မိုးဆူပါများလာရင်ဒီအစာအုပ်ရဲ့အစိတ်ပိုင်းတွေအကုန်လုံးဟာဘာဖြစ်သွားမှာတော့ဆွေးမြေ့သွားမယ်မကြခင်မှာပဲသူကရိုင်းလဲသွားပျက်စီးသွားမယ်အဲ့ဒါနဲ့ဥမာပေးတာနော် ဒါကြောင့်စိတ်ဆိုတာခန္ဓာအိမ်ရဲ့အမိုးပဲဆိုတာကိုဘုန်းဘုန်းတို့နားလည်ဖို့လိုတယ်သူ့ကိုကောင်းကောင်းမမိုးနိုင်ဘူးဆိုတာနဲ့ခန္ဓာအိမ်ကဘာဖြစ်သွားမလို့အဆင့်ဆင့်ယိုရင်းပျက်စီးသွားမှာနော်ပထမအဆင့်ဆွဆွမဲ့ဒုတိယအဆင့်ပုတ်ဆွေးမဲ့တတိယအဆင့်ရိုင်လဲဖို့ပဲရှိတော့တယ်ဟုတ်လားအသေးမကောင်းဘူးဆိုတာအဲ့ဒါရိုင်လဲသွားတာပဲနော်ဒါကြောင့်ကိုယ့်ဘဝကိုတိတိငြိမ်ငြိမ်အဆုံးသတ်ချင်တယ်ဆိုလို့ရှိရင်ကံသုံးပါးကိုမလုပ်ရမှာတော့မပုတ်ဆွေးအောင်ကြိုးစားရမယ် မပုတ်ဆွေးဖို့ဆိုရင်မဆူဆွတ်ဖို့လိုတယ်မဆူဆွတ်ဖို့ဆိုရင်စောင့်ရှောက်ထားဖို့လိုတယ်စောင့်ရှောက်ဖို့ဆိုရင်အဓိကဘာကိုစောင့်ရှောက်ဖို့လိုတော့စိတ်ကိုစောင့်ရှောက်ရမယ်အဲ့ဒါမျိုးဆိုပါဘုရားကတော့နော်တမျိုးတည်းတစ်ခုတည်းပဲဟောလိုက်တယ်လို့တောင်ဆိုနိုင်တယ်နော်အသေးကောင်းကျင်တယ်ဆိုရင်အဓိကဘာလို့လဲတော့ကိုယ်စိတ်ကိုစောင့်ရှောက်ရမယ်နော်ဘာဖြစ်လို့စောင့်ရှောက်ရမလဲဆိုတော့စိတ်ကအလွန်မှပျက်စီးလွယ်တယ်လောဘဒေါသမောဟဖြစ်တယ်ဆိုတာစိတ်ပျက်စီးတယ်လို့ဒီနေရာမှာဘုံဘုံကရည်ညွှန်းတာဟုတ်လားအာယုန်နေနဲ့တွေ့တိုင်းတွေ့တိုင်း မကျေနပ်စရာတွေ့ရင်ဒေါသဖြစ်တယ်မမောစရာတွေ့ရင်လောဘဖြစ်တယ်ဟုတ်လားဒီအတိုင်းပဲဘာမှကိုမသိလိုက်ဘူးဆိုရင်မောဟကတော့အခြေခံဖြစ်နေတာဟုတ်လားအဲ့ဒီလိုဖြစ်တိုင်းဖြစ်တိုင်းဘုန်းတို့ရဲ့စိတ်ဟာမဖြစ်နေတော့ပျက်စီးနေတယ်ယိုယွင်းနေတယ်ဟုတ်လားအဲ့လိုပျက်စီးမှုယိုယွင်းမှုမရှိအောင်ဒီစိတ်ကိုမြတ်စွာဘုရားဒီမှာစောင့်ရှောက်လို့ပြောတော့ဘာနဲ့စောင့်ရှောက်အောင်မှာတုံးဆိုတော့တတိနဲ့စောင့်ရှောက်ဟုတ်လားဘာနဲ့စောင့်ရှောက်မှာတော့တတိနဲ့စောင့်ရှောက်ရမယ် တတိဆိုတာကဖြစ်နေတဲ့သဘာဝကိုသိနေတဲ့သဘောအတိအမှတ်ပြုနေတဲ့သဘောကိုဘာခေါ်တော့တတိဟုတ်လားတဲ့တဲ့ပြောရရင်ကိုယ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေရဲ့ပုံမှာအမှန်ကန်အောက်မေ့မှတ်ရတယ်ဝင်လေထွက်လေကစပြီးတော့သိအောင်မြတ်စွာဘုရားလေ့ကျင့်ခိုင်းတာမရှိဘူးလားရှိရနော်အဲ့လိုတတိထားပါများလို့ရှိရင်တတိထားတဲ့အချိန်တိုင်းမှာဝိရိယလည်းပါတာပဲဝိရိယမရှိရင်တတိယဖြစ်ကိုမဖြစ်ဘူးဟုတ်လားအဲ့တော့တတိထားနေတဲ့အချိန်မှာဝိရိယပါတယ် အဲ့လိုထားတဲ့ချိန်ပန်အချိန်ရည်အတွက်များလာလို့ဆိုလို့များလာပြီဆိုရင်တည်ငြိမ်မှုတမာတွေလည်းပါလာတယ်ဟောတတိဝရိယတမာတွေဖြစ်လာနော်အဲ့ဒါကိုမဂ်ခင်ရှင်ပါရှုတော်ကကြည့်မယ်ရှင်ဘာလို့ခေါ်တော့တမာတိမက်ခင်သုံးပါဟုတ်လားစဉ်းစားနော်အဲ့လိုမျိုးဘုံဘုံတို့တတိနဲ့ဝရိယနဲ့တမာတိနဲ့အထိုက်အလျောက်တည်ငြိမ်လာပြီးကြိုးပမ်းအထုတ်နေတဲ့ဆိုတဲ့အနေအထားမျိုးရောက်လာပြီဆိုရင်သူ့ရဲ့အတိသူ့ရဲ့အမြင်သူ့ရဲ့အတွေးသူ့ရဲ့အကြံအဲ့ဒါတွေကလည်းမှန်းလာတယ် တမာဒိဋ္ဌိတမာသင်္ကပ္ပပါနော်မတည်မြဲမှုကိုသိလာတယ်မတည်မြဲမှုကိုကြံစီတက်လာတယ်ဩဖြစ်ချင်းတရားတွေကဒီလိုပါလားတမာသင်္ကပ္ပကိုလည်းတံပိုးထားတတ်ဖို့လိုတယ်နော်တမာဒိဋ္ဌိကိုပဲတံပိုးထားလို့မရဘူးတမာသင်္ကပ္ပကိုလည်းတံပိုးထားရမယ်ဟုတ်လားကိုယ့်ရဲ့နော်တိုင်းဝိုင်းပြီးတော့ကြံစီနေတဲ့တွေးတောနေတဲ့သဘောတွေဟာမှန်ကန်ဖို့လိုတယ်ဟုတ်လားအဲ့ဒါဆိုလို့ရှိရင်တော့တမာဒိဋ္ဌိကိုလည်းမလုပ်မလို့အားပြုမယ်မှန်ကန်စွာတွေးတဲ့အခါမှန်ကန်စွာကြံတဲ့အခါမှာမှန်ကန်စွာမြင်သွားတယ်နော် အဲ့ဒါပါခေါ်တော့ပညာမဂ်ခင်နှစ်ပါးမဂ်ခင်၈ပါးထဲမှာနောက်သီလမဂ်ခင်၃ပါးထည့်လိုက်ရင်ဘာဖြစ်သွားတော့မဂ်ခင်၈ပါးဖြစ်သွားတယ်နော်ဒါကြောင့်ကိုယ့်ရဲ့စိတ်ကိုထိမ့်ဖို့မြတ်စွာဘုရားကတော့နော်ဥမာလေးနဲ့လှလှပပလေးပြောတဲ့တုတ်တန်တစ်ခုရှိတယ်အဲ့ဒါဘာလို့ဆိုတော့စိတ်ဆိုတာမြေအိုးတစ်လုံးလိုပဲခန္ဓာကိုယ်မှမြေအိုးလို့မြတ်စွာဘုရားဟောတာမဟုတ်စိတ်ကိုလည်းမြေအိုးလို့ဟောတယ်ခန္ဓာကိုယ်မြေအိုးလို့ဟောတာပျက်စီးလွယ်လို့ရုပ်ပိုင်းဆိုင်ရာဖောက်ပြန်လွယ်လို့မြေအိုးလို့ဟောတာစိတ်ကိုမြေအိုးလို့ပြောတာလည်းပဲ လောဘဒေါသမောဟဖြစ်လွယ်လို့တုံလှုပ်လွယ်လို့ပျက်စီးလွယ်လို့သူ့ကိုလည်းမြေအိုးလို့ဟောတာ ဟုတ်လားအဲ့ဒါမြေအိုးကိုဒီတိုင်းထားမယ်ဆိုရင် तू ကလှုပ်လွယ်တယ်တဲ့ကွဲလွယ်တယ်ပေါ့နော်သူ့ကိုကရုတ်ခွေပေါ်မှာ တင်ထားမှ तू ကဘာဖြစ်မှာတော့တည်ငြိမ်ပဲဒီတိုင်းကရုတ်ခွေမပါလို့ရှိရင်ဒီမြေအိုးဟာဘာဖြစ်မှာတော့အမြဲတမ်းလိမ့်နေမှာပေါ့နော်တခုခုနဲ့တိုက်မိတာနဲ့ဘာဖြစ်သွားမှာတော့ပျက်စီးမယ် အဲ့ဒါလို့ဆိုလို့ရှိရင်စိတ်မြေအိုးအတွက်နော်တည်ငြိမ်အောင်ထိမ့်ပေးတဲ့ကရုတ်ခွေကဘယ်ရလဲလို့မင်းမဂ်ကင်၈ပါးပဲလို့ခေါ်တယ်ဟုတ်လားဒါကြောင့်မဂ်ကင်၈ပါးကရုတ်ခွေပေါ်မှာကိုယ့်ရဲ့စိတ်ကိုငြိမ်အောင်မလုပ်ရမှာတော့ထိမ့်ရနော်အဲ့လိုငြိမ်အောင်ထိမ့်တာကိုပဲဒီနေရာမှာ စိတ်ကိုစောင့်ရှောက်တယ်အဲ့လိုစောင့်ရှောက်မယ်ဆိုရင်ကံသုံးပါးကိုစောင့်ရှောက်ပြီးဖြစ်စောင့်ရှောက်ပြီးသားဖြစ်တယ်ကံသုံးပြီးကံသုံးပါးကိုစောင့်ရှောက်ထားတယ်ဆိုလို့ရှိရင်မဆွဆွဘူးမဆွဆွဘူးဆိုရင်မပုတ်ဆွေးဘူးဒါဆိုရင်သူ့ရဲ့သေခြင်းတရားကောင်းလိမ့်မယ် အိမ်တလုံးကောင်းကောင်းမိုးတယ်ဆိုလို့ရှိရင်အိမ်ရဲ့အင်္ဂါအစိတ်အပိုင်းအားလုံးတိုင်းကိုဘုံဘုံတို့စောင့်ရှောက်ပြီးသားဖြစ်တယ်မိုးရေမဆူဆွတ်တော့ဘူးဒါဆိုရင်မပုတ်ရွှေ့တော့ဘူးဒါဆိုရင်ဒီအိမ်ဟာတာရှိခံပဲဒါဥမာလေးနဲ့ဆက်ဆက်ပြီးတော့တွေးဖို့ဘုံဘုံကပြောပြတာဟုတ်လားဒါမြတ်စွာဘုရားကတော့တမျိုးတည်းပဲပါတော့ပြောထားလိုက်တယ်နော်အသေးကောင်းခြင်းနဲ့အသေးမဆိုးခြင်းမှုဆိုရင်ကိုယ်စိတ်ကိုဘာလို့မလို့စောင့်ရှောက်ရမယ်။ဘာနဲ့စောင့်ရှောက်ရမလို့တတိနဲ့စောင့်ရှောက်ရမယ်။ပို့ပြီးတော့ကြည်ကြည်ပြင်းပြင်းနားလည်ခြင်းနဲ့ဆိုရင်တော့ မက်ကင်ရှိပါကရုတ်ခွေပေါ်မှာကိုယ့်ရဲ့စိတ်ဓိဟုသောအိုးကိုတင်ထားနိုင်ဖို့လိုတယ်ပေါ့နော်ဟုတ်လားဒါတရားပါတွေတော့အသေးကောင်းဖို့မြတ်စွာဘုရားပေးခဲ့တဲ့နီလန်းတွေပေါ့တော့မဖြစ်မနေချင်းဆိုင်ကြရမယ်ဘဝရဲ့နော်အရေးအပါဆုံးပြဿနာတစ်ခုကိုဖြေရှင်းနိုင်ဖို့အတွက်အကောင်းဆုံးပြင်ဆင်မဲ့နီလန်းပြင်ဆင်ရမဲ့နီလန်းတွေကိုမြတ်စွာဘုရားပေးထားတာဟုတ်လားဒါကြောင့်မလို့ဘုံဘုံတို့နော်နေကုန်းချုပ်ကလေးပါနဲ့နေကုန်းချုပ်ခြင်းတုံးဆိုတော့ဒေသနာတော်တွေတော်တော်များများမှာမြတ်စွာဘုရားဟောခဲ့တဲ့ နော်ဇာယာထဘိခဝေမှာပမာတထမှာပိစ္ဆာဝိပတိတာရီနော်ဟုတ်တာအယံဩအမာကံအနုတာတနေဟုတ်လားဒါလေးနဲ့ဘုံဘုံဒီကုန်းချုပ်ခြင်းနော်ဇာယာထဘိခဝေမှာပမာတထနော်ယဟန်တို့မမေ့ကြနဲ့တဲ့မာပမာတထမမေ့နဲ့ဇာယာထဆိုတာနော်ကိလေသာအမှိုက်ကိုဉာဏ်ပညာတည်းဟူသောမီးနဲ့ရှုံ့မြိုက်ကြလို့ပြောတာဟုတ်လားပွားများကြဆိုတဲ့အဓိပ္ပာယ်လဲဒါပဲ။ နော်ဇံဝင်စားကြဆိုတဲ့အဓိပ္ပာယ်လည်းဒါပဲဇံကလည်းနှမျိုးရှိတာကိုအာရမဏုပဇံလက္ခဏုပဇံနော်တည်ငြိမ်မှုနဲ့သွားတဲ့ဇံရှိသလိုအနိစ္စဒုက္ခအနတ္တကိုသိမြင်မှုနဲ့သွားတဲ့ဇံလည်းရှိအဲ့ဒါကိုလက္ခဏုပဇံခေါ်တာဟုတ်လားအဲ့ဒါမျိုးဆိုပါဗျာမိမနေနဲ့တက်နိုင်တဲ့များစ조사အထောက်ကြဒီသဘောကိုပြောတာဘာဖြစ်လို့တော့မာပစ္စဝိပရိတာတွေတော့ဟုတ်တာယံဩအမကံအနုတာတနေနော်တေဂာနိခါကာလရောက်မှာဩငါဒီကောက်မြတ်တဲ့အလုပ်တွေကို မလုပ်ခဲ့ရပါလားဆိုတဲ့နောင်တတရားတွေနဲ့ကိုယ့်ရဲ့စိတ်နှလုံးကိုမပူပန်မပူပန်ကြစေနဲ့ဒါသင်တို့အတွက်ငါဘုရားရဲ့အဆုံးအမဩဝါဒဖြစ်တယ်ဆိုတာမြတ်စွာဘုရားပြောတယ်နော်ဒါကဏီကုန်းချုပ်ကလေးဒါနဲ့ဏီကုန်းချုပ်နော်အဲ့တော့ဘုံဘုံတို့ဒီကနေ့နော်တရားကောင်းစဉ်လေးကဘယ်လိုပေးတာတော့နော်ထွက်ခွာသွားမည်သူများအတွက်ဟုတ်လားကြံရည်သူများအတွက်ဆိုတဲ့တရားရဲ့အဆက်လို့လည်းဆိုနိုင်တယ်ပေါ့နော်ဒါကလူတိုင်းထွက်ခွာသွားကြရမှာဆိုတော့ နော်ယောဂဝေဒနာဖြစ်ပြီးတော့တည်ရန်စေတဲ့ပုံကိုယ်တွေအတွက်ရည်ရွယ်တယ်လို့မအောင်မိလေနဲ့နော်အကုန်လုံးအတွက်နော်ဓာတ်ရိုက်မဖြစ်နေတော့သက်ဆိုင်နေတဲ့တရားတစ်ခုလို့မဆိုနိုင်ဘူးလားဘာလို့ဆိုလူတိုင်းအနေနဲ့အမြန်ထွက်ခွာကြရမယ်လူတွေကြီးပဲဟုတ်လားစောစောကပြောခဲ့ပြီပဲလူမမလာမေးတဲ့လူကလူမမရင်တေးတေးတေးတေးသွားနေရတာဒီဘက်နဲ့လောက်တော့ဟုတ်လားဒါကြောင့်မို့လို့လူတိုင်းလူတိုင်းနော်မသေးချာမှုနဲ့သွားနေကြရတဲ့အနေအထားတစ်ခုကိုနားလည်ပြီးတော့ သေချာပေါက်တွေ့ရမယ်သေခြင်းတရားအတွက်နော်နီးမှလမ်းမှနော်ကြိုတင်ပြီးတော့ပြင်ဆင်နိုင်ကြစေဖို့ဒါဘုံဘုံတို့ထွက်ခွာသွားမိသူများအတွက်ဆိုတဲ့တရားကောင်းစဉ်နဲ့တရားလေးတစ်ပုဒ်ပြောပါတယ်နော်ဒါကြောင့်မမေ့မလျော့မပေါ့မဆာသောတတိတရားဖြင့်နော်အလွန်အရေးပါတဲ့သေခြင်းတရားအတွက်နော်ကောင်းမွန်စွာရင်ဆိုင်နိုင်အောင်ကြိုတင်ပြင်ဆင်နိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုံဘုံတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်ကြရတဲ့ဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွန့်တက်တဲ့ကြောင့် ရားတပည့်တော်တို့သည်မညံပုညံမျက်နှိဗံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုရစေကုန်သားဟုပတ္တနာ အောင်စုပြုကြကုန်ရာတည်းိုင်ဝန်တို့အလုံးဆုတောင်းကြအမျှဝေကြမယ်နော်မိမိတို့ပြုထားတဲ့ကုသိုလ်ကောင်းမှုအဆုစုကိုအာယုံပြုပြီးတော့ဤကုသိုလ်ကောင်းမှုအဆုစုတို့ကြောင့် ဖရာတပည့်တော်တို့သည်မညံဘုညံမြေနိဗ္ဗာန်ကိုလင်းမြန်ထုတ်ချမျက်မှောက်ပြုရစေလို့ဆုတောင်းရမယ်အလုံးသောတတ္တဝနန္ဒကုသိုလ်ကောင်းမှုရဲ့ဖို့ပါကအညီများရပြီးတော့ချမ်းသာကြပါစေလို့စေနာမေတ္တာရှိထားပြီးတော့အများတမ်းများပေးဝေကြမယ်အလုံးကြီးညာညာလိုက်ပြီးတော့ဆိုကြရအောင်အရှင်ဖရာဖရာတပည့်တော်တို့သည်ယနေ့ယခုပြုလုပ်အပ်သောဒါနသီလသမာဓိပညာ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 ဘိုးဘွားမိဘဆွေမျိုးသားချင်းတို့အားအစာထား၍သုံးသက်တဘုံရှင်လီကုံသောတတဝအနန္တတို့အားအညီအမျှပေးဝေငှပါ၏အမျှရကြ၍ကိုယ်စိတ်နှဖျားကျမ်းမာချမ်းသာကြသည် ဖြစ်ကြပါစေသောကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လောတာဓုတာဓုတာဓုကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လောတာဓု သာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးကိုရှိနှပြချမ်းမှချမ်းသာကြပါစေ